رضی اللہ تعالیٰ کو نفاس رہوں گا تمام صلی اللہ علیہ وسلم کا خاضاب یا بیما میمی روپ پائی سائنے کسی او سامیا لے گا پمانا بلا اللہ لاما دوسرے میں سنانا پتہ بھی ہو میمیا شوکارا اللہ شنہ دیکھیں گا قرآن جنہ جنہ میں بھی نانی ہوں گی شمیہ نے ارے အာယတ်တော်ရဲ့နောက်နောက်ထပ်ဝယစအလူနာကာနီယတာမာကျွန်တော်ပြီးခဲ့တဲ့အပတ်ကလည်းတင်ပြတယ်ဝယစအလူနာကာကုရ်အာန်ကျမ်းတော်မြတ်ထဲမှာ12ကြိမ်73ကြိမ်လောက်တာယစအလူနာကာရဲ့အလေးပေကဘုသူများဒီကိုရောထာလာရောက်မင်းမြတ်ကြသူရဲ့အလေးပေ yes အလူနာကာ၎င်းတို့ကိုရောထာလာရောက် မေးမြန်းပြသည်အဲ့တော့မေးမြန်းတဲ့စကားကရှေ့မှာတင်ပြတယ်ဒီနေ့မိကုံးကသာဘာသာဝကကြီးများအနက်ကသာဘာသာဝကတချို့အထူးသဖြင့်တိုကဲ့သို့သောသာဘာသာဝကတွေအဲ့ဒီသာဘာသာဝကတွေရဲ့လက်အောက်ဟာတဆိုးတွေကိုသူတို့ထိမ့်သိမ့်ဆောက်ရှောက်လေခဲ့တဲ့သူတို့အစဉ်လာရှိတယ်ဟာတဆိုးဆိုတာကကလေးတယောက်အရွယ်မရောက်လူလားမမြောက် بوی نبی ابھی سو یہ بو یہ سو بوا یہ ہے من چل رہے بات ကျွန်တော်တို့ပါတယ်ဆိုတော့ဆရာအဖေအဖေတန်ဖိုးမတားဘူးလားဆိုတော့တန်ဖိုးထားရကောင်းမှရှင်းရှင်းပြောရတိတ်မသိကျွန်တော်တို့လိုဟိုတနေ့တည်းမှာသွားပြီးတော့ပညာသင်ယူစည်းပူးတဲ့ RB ကျောင်းသားတယောက်တော့အဲ့ဒီလိုအစဉ်တန်ဖိုးထားတယ်ဆိုတာကတိတ်နှဆိုင်အရာကိုနှဆိုင်မိဘနှစ်ပါးဆိုတော့တိတ်ကြီးကျယ်အသိတော်မှလာတယ် قیامت کا بات ہے یقینی جلشی قرآن جن اور یہاں اہل حق پر دے کہ وہ کے دو میں ہائے ہونے مبین ہوں حافظ بھی ہونے مبین ہوں جو لیا یہاں بات ہے حافظ بھی بزرگ سب کچھ ہو گیا جیسا کہ جنت ہی ہو گیا حافظ بھی دعا میں سے جنت ہو گیا حافظ بھی ہونے بھی آگیا حافظ بھی ہونے بھی مولانا مسیح اللہ خان صاحب رحمت اللہ علیہ کا نکھا سوت آفریقہ یا سوت آفریقہ یا بہت ကျွန်တော်တို့ Hazrat Maulana Hakim Muhammad Akbar Sahab Rahmatullah Alayh ရဲ့ပဏိပါဒကရှိတယ်ဒီပဏိလဲလာဘူးလေဒီမှာလည်းပဲသူကဘယံအများကြီးလုပ်သွားတယ်ဘယံကတော့ဘာဖြစ်လို့လုပ်တာလဲဆိုတော့သူကလူတွေကိုကောင်းစေလူတွေကိုအတားနဲ့ဆက်သွယ်ပေးနေတဲ့စန္ဒကောင်းပြီနဲ့ဘယံလုပ်တာအခုပဲလေငယ်ရောက်တယ်လေဘောဆင်းတယ်အိမ်မှာအထုံးချလိုက်အထုံးချပြီးတော့ဘာလို့ရောက်လာလဲကတ္တထိုင်ယူခဲ့တဲ့ကဘယံလုပ်တယ် နမပြီးတော့ပဲရနောက်တစ်ခါနမနောက်ပဲနောက်နမဆက်ပြီးတော့ပဲရနောက်တရက်ပဲနေတယ်ဘယ်ဟာလေးကခုလို့တရက်ဘာဖြစ်လို့လဲမွတ်စလင်တွေလမ်းမှာရစီခြင်းနဲ့သူ့ရဲ့ဆန္ဒကောင်းနေသူ့ဒီကနေပြီးတော့ဗီယက်နမ်သွားတယ်ဟောလာအိုသွားတယ်အဲ့ဒီတယောက်နဲ့သွားပြီးဒါမှသေးတာတယောက်နဲ့တယောက်မော်လာနာအဗ်ဒူဟမီဇာဒါမှသွားရကတော့အခုဆောက်အာဖရိကမှာရှိတယ်

Ordula mata ba asiyaji insan koya re adab le mati. Ayun jo yoga shire kada siyahi chi bole kama siyahi ore tiyari le tiyari mana gane ekai. Par siyahi chi yo bole siyahi ya jumane ma be mane sena yi wa sadanai ma bayan sa. Bayan do. Ona na Masihullah Azab rahmatullah. Jano ye katan mujhe maulana مفتی خبیر کا مجد القدوس جنو کو دور اور جنو نے خواب کیا مولا کے لئے تو یہ مجلس مالے تھائیں گے مجلس بھی رہے گا جا خود بھوڑیا ہوگا تو لیسا ہم بھی رہے بس ہم لیسا ہم حدیعہ ہدیہ حدیعہ بھی رہے گا جب حدیعہ بھی رہا سنی جی ہدیہ بھی رہا سیاں جی ہو بھی رہ سنی جی اب کیا ہوں رسیہ سنی کا بارے ہے سنی چیز جی۔ ဟဇရတ်ဟာနီရာမဒူလာလေးကမရှိတယ်အဒီယာမာတဲ့သုံးမျိုးရှိတယ်။တစ်မျိုးကတော့ခင်ဗျာဆရာကြီးကိုအိမ်ပိတ်ပြီးတော့ခင်ဗျာကောင်းလို့ရရလေးဘယ်ဘွယ်ရရဆက်ပြီးတော့ဆရာကြီးကိုကျွေးမယ်။ဒါလည်းအဒီယာပဲ။ဟောဆရာကြီးပါကြိုက်တယ်။ဆရာကြီးကပစုံတော့ကြိုက်တယ်ဆိုပစုံတော့ကြိုက်ပြီးတယ်။ဆရာကြီးကစက်သားကြိုက်တယ်ဆိုစက်သားချက်ပြီးတယ်။အဲ့ဒါဒါဝတ်တစ်မျိုးဒါက ဟဒီယာတစ်မျိုးအဲ့ဒီဟဒီယာကောင်းလားဆိုတော့အညံ့ဆုံးဟဒီယာအညံ့ဆုံးဘာဖြစ်လို့ခင်ဗျာအညံ့ဆုံးလို့ပြောတာအညံ့ဆုံးဟဒီယာဆိုဆရာကြီးကိုဒုက္ခပေးတယ်ခင်ဗျာ၆ထပ်မှလေဆရာကြီးကိုတက်ခိုင်းတယ်ဒါတွေကတော့ပါပဲနဲ့ဆရာကြီးကိုတက်ခိုင်းတော့တက်ဆရာကြီးသမင်းလေးကားလို့စားဖို့ဒီဒီလေကားကိုထည့်ရအောင်။ဒါပြီးအပေါ်မှာသူသမင်းစားဖို့ချက်ချင်းမလာဘူး။ ကောင်းကောင်းအလဘတလဘအချိန်ဘလောက်တန်ဖိုးရှိတဲ့အချိန်တွေဖြုံးပြီးတော့မှသမင်း50လောက်စားပြီးတော့ဆရာကြီးပြန်တယ်ဆိုတော့ကောင်းတဲ့ကိစ္စပါဒါအညံ့ဆုံးဟဒိယာပဲသူ့ရဲ့နည်းနည်းလေးကောင်းတဲ့ဟဒိယာပြောမယ်။ဒီကဟဒိယာပေးပြီးတင်ပေးနေတာ။အဲ့တော့ဟဒိယာဒုတိယဟဒိယာပါလဲဆိုရင်အိမ်မှာကောင်းကောင်းဖြစ်ကောင်းကောင်းဖြစ်ပြီးတော့ဂျိုင်ထဲမှာနဲ့ငါးသိန်းဂျိုင်ထဲမှာ ယတာရောအမေတာရောစိတ်တာရောငါရောအမှုချက်ချက်ပြီးတော့ဆရာကြီးရှင်ပို့လိုက်ဆရာကြီးပို့လိုက်တော့ဆရာကြီးတယောက်ပဲစားမှာလားပဲစားမလဲအိမ်မှာမိမလည်းရှိနေဆရာကြီးသားသမီးလည်းစားဆရာကြီးတို့ကလည်းမရောက်တော့နော်သူတယောက်လည်းတခါကိုယ်တည်း၆လောက်တခါတော့တယောက်တယောက်တယောက်ပဲစားသူဆရာကြီးကခင်ဗျားတနေ့ကြိုက်နေ ان تو اي داري اول وما للانسان دعاء نبي سيريا بيقول دعاء دعاء دي باي دعاء دعاء تو يا كيسي او سما بركات من الله تو بو او دعاء لو تب يوا ما دي يوا ما تاو لي شي دي تو ا كميزا يا دعاء بلو بي بي كو دعاء لو بي حضرت مولانا ابرار صاحب رحمۃ اللہ علیہ دعوت اے بھی سے تو نا دیا او میں میں کو الہ دیا او تو دعوت فرمائیں دعاء لو အိမ်သူအိမ်သားတွေပေါ့ဘာသာထဲမှာထားဒါကြောင့်ဘယ်ဟာတော့ကမင်းတို့နမဘယ်လိုကလဲဟလာဒုဇာဘယ်လိုကလဲတိရာဘမြဲလားမမြဲဘူးလားတောင်းပေါင်းပြောတယ်အပ်ရှိမင်းတို့ကဘာပြီးကျွေးတယ်ဆိုတာလည်းမင်းတို့ကိုအခုပေးမယ်အဲ့ဒါပါလဲအာသနာနဲ့ပတ်သက်တဲ့ချင်းချင်းမြေစကားကြီးအဲ့တော့ဂျိုင်းနဲ့ပို့လိုက်တဲ့အခါကျဆရာကြီးမိသားစုနဲ့စားတယ်ဆိုပြီးဒီသာဝတ်တော့ကောင်းလားဆိုတော့ပထမတည်းနည်းနည်းသာသူလည်းသိမကောင်းဘူး

ဘုရားအဲ့ဒါလေးပြေးဖို့ပြောနေတာကိုစကားအကျိုးလို့ဒါကုလိုသင်္ကေရဲ့စကားကိုပြောပြလိုက်ဒါတွေကတော်တော်တောင်မှုရှိတော်တော်တောင်မှုရှိဆရာလာလို့ရှိရင်အပြန်ကြရနိုင်ငံသားဆရာကြီးတွေကအပြန်ကြကျွန်တော်တို့ပါပေးတာဟာစုကျေပြီကျွန်တော်ဘယ်ကစုကျေဆရာကြီးတွေကြိုက်တယ်လုံကြီးတွေထည့်ပေးလိုက်တယ်တယောက်ကစုကျေငားတယ်နောက်တယောက်ကငားတယ်နောက်တယောက်ကငားတယ်ဟာဘာသာအများကြီးဖြစ်သွားတယ်အဲ့ဒီဘာသာကိုဆရာကြီးကမှားသွားပြီးတော့နေစိတ်မှာ ပြဿနာရှိလားပေါင်ကိုပြဿနာရှိလားအဲ့ဒီပေါင်ကိုတော့ခင်ဗျာပတ်စံပေးလိုက်လို့လားမပေးလိုက်အဲ့တော့ဆရာကြီးတွေအဲ့လိုလာလို့ရှိရင်မပေးရဘူးလို့မပေးနဲ့ဘာပေးနဲ့လဲတော့သူကဒီမှာဗမာကျပ်တွေသိမ်းသွားပြီလို့လည်းမကောင်းနိုင်ငံကြားလာတဲ့ဆရာကြီးဘာပေးဒေါ်လာ100ဒေါ်လာ50ဒေါ်လာ20ထည့်ထည့်ပြီးတော့ပေးလိုက်အဲ့ဒါအကောင်းဆုံးသောသာဝတ်ပဲဟုတ်လား အကောင်းဆုံးသူသူကသူကစားတွေဝယ်နေတယ်ဒီပတ်စံအင်းကခမေးတွေတွေ့သူကစားတွေလို့လေသူပတ်စံရရင်ကစားဝယ်မယ်ဒီစားဝယ်လာပြီအဲ့စားဝယ်လာဒီပတ်စံနဲ့ဝယ်မယ်သူလိုချင်တာတလူခရသူပြိတ်ပြီးတယ်ခမေးကတော့သူ့အိမ်မှာလည်းစားဟဲ့အဲ့တော့အဇရတ်မောလာနာမစီလာခန်းစားပုဂ္ဂိုလ်တယောက်ကလာပါအဲ့ဒီအကောင်းဆုံးလာပါတော့မုဆာမာလုပ်ရင်ကျွန်တော်ဒီမှာလည်းရှိခဲ့ရတာ ကျွန်တော်ရှိမှာမူစာပါလုပ်နေတယ်အဲ့ဒီမှာပတ်စံတစ်ခေါင်လားနှစ်ခေါင်လားငါးခေါင်လားတဲ့လို့မူစာပါလုပ်ချိန်မှာလက်ထဲမှာညှပ်ပြီးတဲ့ပြီးတော့ဘယ်ရလက်ထဲမှာမူစာပါလုပ်ရင်းနဲ့ဘယ်သူမှမမြင်လိုက်ဟုတ်တယ်မလားအဲ့ဒါလေးအသာလေးခက်အဒရတ်မောလာနာမစီူလာကန်ဆာဘာမတူလာလေးကျွန်တော်တို့ရှိနေပေးနေတခုတင်ခဲ့တာအရှိရတင်ခဲ့တာရောက်တော့ကျွန်တော်သင်္ကန်းစာကိုပြရခဲ့ဆရာကြီးကတစ်ခါပဲသွားတယ်အဲ့ဒီသင်္ကန်းစာရတယ် سیاہی کو کو بولیا ہوگا لفوارے ماں لفوارے ہماری مسابالوں کا ہوگا تو لفوارے ماں سیاہی لفوارے ہوگا انڈیا کو ہی بس اندر سے نیرا نیارا باما ادھی کام کیا ہوگا پوچھے لو تو نئی ناو کو پیرا سیاہی آلو لگ کہ یورو یورو یورو تو پیرا تم پرانے ہو گئے میرا دیمان روحاو میرے میں روحاؤ میں روح ادھے سروشی ہے ဒါတို့လက်နဲ့ညှပ်ပြီးတော့အတရားပေးတာကိုဆရာကြီးကဖွင့်လို့အော်ခင်ဗျာမသိချာအတရားပေးတဲ့စနစ်ကိုမသိလို့သူပေးတာဆရာကြီးကပြောမင်းလူဟောင်းနေတဲ့နောက်တစ်ခေါက်သာလုပ်လို့နောက်တစ်ခေါက်ဆိုရင်ဒီလိုလက်ပွားလက်ပွားတဲ့ခါနဲ့အေးစစ်စစ်လူမြင်တော့ပါတယ်စက်တာအေးစစ်စစ်ပေးလူမြင်ရှေ့မှာပေးဒါမှစာအိတ်ကလေးနဲ့ထည့်ပေးအဲ့ဒါပုံပြီးတော့ပြစ်သက်စီတာ လက်ပွားလက်ပွားထဲမှာထည့်တာပါဆက်ကူလားစာအိတ်လားပတ်စံလားဘာမှမသိဘူးစာရင်းညက်ပြီးတော့ထည့်လိုက်တဲ့အခါကျစနစ်မကျအဲ့ဒီမဆိုလာခန်းစာနာမှာတို့လာတယ်နောက်တစ်ခုမှနောက်တစ်ခုအတပိတ်သူတပည့်တွေရှိရကျွန်တော်သင်ထားတာတွေပြောပြအောင်ဘုရားဘာသာပြမှာပြီးတော့ပေးတာဒါတွေကဒါတွေကသင်ယူရဒါတွေကသင်ယူကောင်းတဲ့ကိစ္စအဲ့တော့ဆရာကြီးက

သူတို့တစ်ယောက်စလုံးကမော်ဒနာမစီလာခန်းစာပြတပိတ်နှစ်ရှိလာများဆရာကြီးစီရပြီးဟိုပြုတ်ပြင်မှုတွေယူပြီးတော့အင်တာကောင်းတဲ့မွတ်စလင်တွေပြီးတာတဲ့မွတ်စလင်တွေဖြစ်သွားတယ်သူတို့ကဒီတန်ကောင်လာကြတယ်ဘာလာလောက်တာလဲဆိုတော့ကျွန်တော်တို့နိုင်ငံမှာကျွန်တော်တို့ဆရာတခင်ကြီးကမုဖတီမာမုဒါဘူးဆုဆာရာမတ်လာနေမကောင်းဖြစ်နေပြီအဲ့ရတာမှလဲနေပြီတတိမရှိတော့အဲ့ဒီဆရာကြီးကိုအေရာတတ်တာလို့ ဘယ်ကနေလာတာဟိုးကောင်းဆော့အာဖရိကနေလာတာဒီအေယာတက်လုပ်တယ်အေယာတက်သုံးလို့လာရင်ဒီမှာသုံးလေးရဲ့နေသွားတဲ့စကားလေးဒီပါလေးထိုင်ဝိုင်းမှာပြောတဲ့အချက်ကလေးကိုကျွန်တော်တို့သင်လိုက်ရအဲသင်လိုက်တဲ့အဲမှာဒီဆရာတော်ကကျွန်တော်တို့မိတ်ဆွေမမှုဟာကြီးမမှုအာကူကြီးရဲ့အိမ်မှာတည်းနမင်းလည်းကျွန်တော်တို့အတူစားတယ် ခမင်းပဲလို့စားလဲဆိုရင်တို့နှစ်ယောက်ကခမင်းတစ်စုံတဲ့တယ်တပကံထဲမှာနှစ်ယောက်စားတယ်ခမင်းတစ်စုံတဲ့တယ်စားတယ်ပုံသွားပြီးနောက်တစ်စုံတဲ့တယ်နှစ်ယောက်စားတယ်ပုံသွားရင်နောက်တစ်စုံတဲ့တယ်နှစ်ယောက်စားတယ်ဘာဖြစ်လို့အဲ့လိုနည်းနည်းနည်းနည်းစားလဲသမီးကဘယ်တော့စားနိုင်လဲမစားနိုင်ဘူးလဲဆိုတော့ကိုကိုယ်တိုင်သိ။ညာတို့ဘူဖေးစားဖို့မှာဘူဖေးစားဘူးလား။နိုင်ငံတကာသွားရင်လည်း လေကြောင်းလိုက်ရနေတဏှာမှာသူခွေးကျွေးတယ်ပြီးလို့ရှိရင်တဏှာတဲဖို့ဆိုရင်ခင်ဗျာမနဲ့ကြရင်ကိုခွေးကျွေးတော့အော်ရှိတော့ကြက်တွေရောကြက်သားကြော်တွေရောနားကြော်တွေရောအကုန်ပြတ်သူပိုက်ကိုသူမခံနိုင်တဲ့ဒါတွေအားလုံးကစားနိုင်ပါလားဒါမှမြင်တာတွေကအမျိုးစုံတော့အကုန်ထဲထဲပြီးတကယ်စားတဲ့အခါကျတော့ဘက်စားတဲ့ဘက်ကိုပြစ်လိုက်အဲ့ဒါမှန်လား မှားတယ်တချို့နိုင်ငံတွေမှာစနစ်ဖြစ်သွားပြီတဲ့အဲ့ဒီစနစ်ကိုကျွန်တော်အရင်ကြိုက်ဘူဖေးဆိုပြီးတော့အကုန်ထည့်တယ်ထည့်ပြီးတော့တဝက်စားပြီးတဝက်ပြည့်တော့မယ်မလားဟိုကဖြတ်ပိုင်းနေလားကျက်ကလုံးပြည့်တော့မယ်ဘယ်လောက်ကြာလဲကျက်ပေါက်တစ်ချောင်းပြည့်တော့မယ်ဘယ်လောက်ကြာလဲအဲ့ဒီကြာတော့အကြီးတွေကိုအများပေါက်ချဖွင့်ပြီးတော့ပတ်စားအဲ့ဘာဖြစ်လို့မကုန်တဲ့သားတွေကိုရအောင်ပြီးပါလို့စားတယ် စနစ်ကောင်းလားအရန်ကြိုက်တယ်အကြောင်းတော့ကြမင်းမကောင်းမခံနိုင်ရင်ယူယူပြီးတော့တပတ်စာတပတ်ပြည့်တယ်ဆိုတာဘာစနစ်တပတ်ပြည့်တော့မှာမဟုတ်လားအဲ့ဒီပြည့်မဲ့ဟာတွေအကုန်လုံးပေါင်းချအောင်လို့သူရှက်ပတ်စံပဲပေါ့အရန်တကူရှိတဲ့စနစ်ပဲအဲ့တော့အဲ့ဒီဆရာတစ်ပါးကြီးကြွလာဆရာကြီးတွေအကြီးအကဲတွေနဲ့အဒီစော်တွေမှာရှိတယ် ကျွန်တော်တို့ဆရာကြီးများရဲ့အသက်ဖေးကအသက်ကလူကြီးရှိရကွာလမ်းလျှောက်ရင်လူကြီးတွေကိုရှိရသွားပါစေလူကြီးနေနေစေခမရလည်းနေနေရှောင်တော့ပါခမရတန်တော်မြန်တော့လူကြီးကဆရာကြီးကမသွားနိုင်တော့ပြင်းပြင်းရှောက်တယ်အဲရှိရတယ်ရှုပ်မသွားနိုင်သွားကြရှိလို့ကိစ္စရှိတယ်ဆိုပါပြီးတော့ကျွန်တော်ကိစ္စရှိလို့ကျွန်တော်ရှိရဆောက်တော့သွားပြရစီအဲ့ဒါစနစ်ပဲ ဟောလို့ရှိရင်လူကြီးနောက်ကလိုက်အဲ့ဒါအတိတော်တယ်မှာလေကားဆင်းပြီဆိုလို့ရှိရင်တက်တယ်လို့ရှိရင်ဒီပုံကိုနေရာမှာသိပေးသွားလူကြီးဒီအပေါ်မှာရှိရမယ်လူငယ်ဒီအောက်မှာပဲရှိရမယ်လေကားတက်လို့ရှိရင်လူကြီးရင်တက်ခိုင်းပြင်းပြင်းတက်ပြီးသူကသူအပေါ်ရှိနေမှာခင်ဗျားနောက်ကလိုက်တယ်အများကြီးဘယ်မှာရှိနေမလဲအောက်မှာရှိနေခင်ဗျားအရင်တက်မယ်လူကြီးကနောက်မှာတက်မယ်ဆိုခင်ဗျားအပေါ်မှာလူကြီးကကိုအောင် مما ادرک ایم آئی کلبل راہ رحمۃ اللہ علیہ وقت یہ جاؤ جاؤ معلوم معلوم ہے ہے ہے ہے ہے یہ یہ اصیل اور ہوا سیاری او ابوا ابوا کے ہو رہا نارا نہ ایسی ایریا حضرت امام محمد بن رحمۃ اچھی نہمبل راہ متو لا لے گی ار ابھی گا رہے

دوجی نام حسین ہے جنا نام حضرت دوجی ہوئی ہے حضرت حضرت جوشی اسے گئے حضرت کا آو ہمیں آ گیا سیٹ جی ارے ادب کے آل و مخان کارے ماتے گی رہے دوجی کی ہے بھائی اسے سہالے کہ ادب کے یہ ادب ہے سیدھے نا سیدھے نا جنا دیلا ان تمام اتیس سے اسلام کا احیان اتیس سے อยากกันโอชิเรตาเนี่ยจะรู้อย่างเนี่ยလေလာလေအနစ်တာရရရလေလာလေလာလေအနစ်တာရရရအရဗီမောလာနာမစီလခန်ဆာရာမတ်ုလ္လာလေကဆောက်အဖရိကရောက်ပါဟာဖစ်ကနာအိဖွင့်လာအော်လာရာအဗ္ဒุลဟမီဆာဟာဖစ်ကနာရဲ့ဂျယ်ဆာမာပေါ်ဂျယ်ဆာမာပေါ်ပြီးတော့ဆီယာကြီးကိုတော့တောက်ခိုင်းတယ်ဆီယာကြီးတဲ့ ဒီကလေးတွေအားလုံးဟာဖစ်ဖြစ်သွားအောင်ဆရာကြီးတို့ကတောင်းပေးပါဟာဖစ်ဖြစ်တဲ့ဆိုတာတိတ်ကမလွယ်ဘူး။သုံးနှစ်တိတ်ညာကောင်းရင်လည်းညာနဲ့နဲ့ထားရင်လေးနဲ့ကားနဲ့ဟာဖစ်ဖြစ်တယ်။အဲ့ဒါဟာဖစ်ဖြစ်သွားတယ်ဆိုတဲ့အခါကျတော့ဟာဖစ်ဖြစ်ရုံနဲ့မှမပြီးတာ။အဲ့တော့ဟဇရတ်မောလနာမစီဘာခန်ဆာမောလနာအဗ်လာဘီဆာကတော့တောင်းခဲ့တယ်ကျွန်တော်ကလေးလေးတွေစကားရောက်မှာတိုင်းအဲ့စကားရောက်မှာအားလုံးဟာဖစ်ဖြစ်သွားဖို့ဘွာလို့ပြပါ مولانا سیلا خان صاحب رحمت اللہ علیہ کا یہ بہت پوڑیا انجیر حضرت علی رحمت اللہ علیہ سنا نے بہت نے شی کالا ہتے ہی نکھا رکھو پوڑے سو نے نیگا اٹھا اٹھائے نے تو آگا آرے مکیس کی یہ بہت پوڑے دیکھلے رہے آگا حافظ کے دعا بھی ہو مسلم مکیر ہو حافظ کا اوپشن ہے مسلم ابھی مسلم ذرا اللہ یعنی آلو ناگان کو مسلم تو کو راہو آلو بجے نماز لے پڑھے زون لے مغرب کی شاہ نکالو بیرا لے سنت ہونے ہی انا ایک سب کا لے سنت ہونے ہی آلو سنت ہو انا مسلم میں یہ آلو حافظ کیا ہوں تو آتا ہوں بھی واضح دو آر نین حافظ کیا ہوں نے بھی ہوں حافظ کے بھی بالو آؤں چلو جاؤں جاؤں مارے تم حافظ نہ ہونا آئے چلو اچھی جگہ سے پھیلا حافظ راہ بھی آلو مارو آپ اس کا بھی عالم لو مان یہ جو آپ اس پر بھی عالم لو کیا بولو اور جنو جاؤ ماں آپ اس پائی ہو گئے کیا بولو ارے انگائی کی بار رہے اور ہمارے یہ اوسر نہیں ہوتا انگائی کی بار ابو အားပြီးဖြစ်သွားတယ်ကျွန်တော်ကြောက်အောင်ဘောင်းကြီးပေးကြတဲ့လက်အင်္ဂလိပ်စပင်နဲ့မောစိတ်ရှိအဆုံးရှုံးသွားတာဆုံးရှုံးသွားတာပါအခုမူချလိုက်ပြီမူကပါလဲအားလေးဖြစ်သွားအားပြီးရင်ကျွန်တော်ကြောက်မှာအားလေးလက်ဖြစ်အောင်လုပ်တော့ဒီကြောက်မှာအားလေးမဖြစ်မဖတ်ချင်ဘယ်လိုကြောက်မှာကျွန်တော်တို့ကစီကံကြီးလို့အရင်ချုပ်ချေလို့ အပါရှင်လေးဆိုကြိုက်တဲ့ကြောင်းမှာတော့ပါဒါအာရကြီးအောင်ပါအဇရတ်မောလနာမစီလခန်ဆာရာမတူလာလေကမောလနာအဗ္ဒုလ်ဟာမီဆာကိုပြောရမယ်ကောင်းနိုင်တဲ့ဒွါကားတဲ့မပြည့်စုံကျွန်တော်ကလေးတွေအားလုံးဟာဖစ်ပြအောင်ဒွါတောင်းပေးပါမကောင်းဘူးဒီဒွါတော့ကဒွါတိုးနေခင်ဗျားဒွါတောင်းခိုင်းတာဘယ်လိုတောင်းခိုင်းနေလဲဒွါတောင်းပြီးတင်ပြီးတယ်တောင်းခိုင်းတာတင်ပြီးတယ်ကျွန်တော်ဒီကလေးတွေဟာဖစ်ပြအောင် ကုရ်အာန်ကျမ်းတော်ပြပေါ်မှာကျင့်သုံးရယ်ရှိသွားအောင်နောက်ပြီးတော့မွတ်စလင်ဘဝရရှိပြီးမွတ်စလင်ဘဝနဲ့အသက်ရှင်ဝင်ချောတော်တောင်းပြီးပါလို့တော့ဟောအဲ့တော့ဟာဘစ်ပြည့်ရုံနဲ့မရအဒီစ်ပေါ်မှာတမန်မြတ်ဆလ္လာလဟူအလိုင်းဝဆလမ်ကကုရ်အာန်ကိုကြက်ပြီးတော့ဟာဘစ်ဖြစ်ပြီးတော့ကုရ်အာန်ပေါ်မှာကျင့်သုံးမယ်ဆိုရင်ကျင့်သုံးမယ်ဆိုရင် حدیث ہماری ہے تو یہ بھی بار نبا اللہ شان سے کا قیامت کبا تھا یقین جان او نیمین نیمین تر تو ساو بھی ہے تو ساو بیوا نبا ساو اور بیوا نبا دیکھ لے حافظ کے نام دیکھ لے قرآن کو ماں لائن نہ تب دو کیے چوزا مو لے کیوں ماں بیوا ہے چوزا مو ခလေးတယောက်ပြန်ပြောလာတယ်ခလေးတယောက်ကအာလီဖြစ်သွားတယ်ဟာဒီဖြစ်သွားတယ်မုတ်တင်ဖြစ်သွားတယ်ဆိုလို့ရှိရင်သူ့ရဲ့နောက်မှာလက်တွေအဲ့ဒီလက်တွေကသူ့ကိုဖန်တီးတာအဲဒီကနေ့ကြည့်လိုက်ဒီအကြောင်းလေးမှာပတ်စံချမ်းသာတဲ့လူတွေတားပြီးလာမှုကိုဟိုရီဇွန်ကိုသွားတယ်ဟိုရီဇွန်မိနေပဲမေးချင်ပြောတော့ကျွန်တော်သားသမီးကိုလည်းကျွန်တော်တလောက်တနေ့ကိုတိန်300တောင်းတယ် نہیں بنی آتا ہوں نا نہیں تو کیا گڑبڑ کر رہے نہیں تو کیا تو ہے چلو تو چاہو نہیں ماں چلو صاف ڈالے فری سات ڈالے فری نیر آ فری بی فری بے فری سیا فری آل فری پھل آ رہے ہیں مولی صاحب مولی صاحب مکھی جی အဲ့တော့ဘယ်ဖို့လဲဆိုတော့ horizon like ပတ်စံချမ်းသာတဲ့ထပ်ပတ်စံချမ်းသာတော့ why i is why i is ရခလေးတွေနဲ့ပတ်သက်ပြီးပြောနေတယ်အင်္ဂလိပ်လိုမဆဲပဲနဲ့စကားမပြောဘူးနာလလိုက်ကိုလိုက်တယ်အင်္ဂလိပ်လိုဆဲပြီးမှစကားပြောအဖြူလေးတင်တာပဲနိုင်ငံသားသားတွေဆဲပြီးမှပြောနေပြောလို့ဟာဓမ္မမြတ်ဆလ္လာလာဟူအလိုင်းဝါဆလမ်ရဲ့စနစ်တော်စံကြည့်တယ် Ara, ni ba na ba, yin ji mu. Ta yi ba. Ta yi ba. Ta le kya ta ba. Ni dunya wa ma ji ya. Akhira ta ta ba kui. Na te wai. Na ta da mi ni ja ge. Tro ba lu ni ja. Ara tu ya ni shi. Lu ya ka ro ro to ka shi la. Ara ni ni ba. Ha ta so ja wu yo ni. Ha ta so. Ei ma a me khau wa le ba wa. Ka si ka da ya phit ta. میٹ وے اولا دی باقی گزے گلیا نہ لگا شیخ خلی گزے گلیا تے باقی میٹ وے ما اللہ سے نہ تکے گا می کے نہیں کہہ دو میٹا گیو نا بتا رہا میٹ وے سوا رو میٹ وے وے ہونی لگا ہوئے ہیں اب بھی سو دوار ہے امیہ نہ ہی نہ ہوئے لارے ہوا پٹھوئے لو ہوا پٹھوئے پٹھوئے اور ہاں کہ یہ کہہ دو میٹا سیزنا گیو نا 边系马华，啊边系，啊嗱，条尾巴就马华，的但冇事嘅，人哪里嘅，的但冇事嘅，人哪里，大家，那么我们耶稣基督啊，我哋个神啊，加尾啊，尾巴就冇，的但冇嘅，佢用哪只嘢，的但冇嘅，你哪里嘅只嘢，一下子，下子呢，我们阿罗嘅神啊，边，我们就拿罗啊，尾巴，我哋个神啊，你就咩啊，只嘢，尾巴。 इनका बयान था भला तकुल्लाहुमा उफ कुरान का सर कोलो ना में क्यों नहीं မိဘပါပြောလဲအားလုံးကခေါင်းပေါက်တာဒီပါဇက်ကိုပိုက်တာမိဘရှိမှပါဇက်ကိုပိုက်တာမိဘရှိမှဒီရိုးနေတဲ့ဘုအစွန်းဆုံးအကောင်းဆုံးလေဒီတဲ့ကြီးကျယ်တဲ့နေမှာအလ္လာဟ်နဲ့အလ္လာဟ်ရဲ့ဆုနောမှာသူပဲရှိတယ်ဒါကြောင့်ကုရ်အာန်ကမိမိရဲ့ဝေတရားတွေနဲ့မိဘရဲ့ဝေတရားကိုဆက်ပြောတယ်ဝါကဘာရဘုကအလ္လာဟ်တာဘူအီလာအီယာ ပေါ်ပြသွားလေတဲ့ဒီအစ်ဆာအလ္လာဟ်ဝိညာဉ်ကြီးစီမိဘဝိညာဉ်ကြီးစီအလ္လာဟ်နဲ့ဘသူ့ကိုဆက်ပြောတာအလ္လာဟ်ကမိဘမိမိဝိညာဉ်နဲ့မိဘဝိညာဉ်ကိုဆက်ပြောတယ်မိဘတက်တံမှုရှိတရိယာပါကျွန်တော်တို့လည်းငယ်ငယ်ကတလားသားမအမေဆုံးတော့မိတွေးနဲ့နေခဲ့ရတယ်ကျွန်တော်တို့ဘဝမိတွေးနဲ့အဖေမရှိရင်ကောင်းအောင်လာရဲ့ဘိုက်တော့ဆွဲလိန်လာရဲ့ရတဲ့တော့နဲ့ရိုက်လာရဲ့ ခံပြီးမှကြီးလာတဲ့အခါကျမိဘကပါလဲပြီး။အော်အဖေမိဘဆိုတိတ်ကြီးကြီး။အဲဒါကြောင့်ခင်ဗျာမိဘရှိတဲ့လူတွေအဲ့လူတွေအခုဒီကနေ့ကစပြီးအဲ့ဒါတအားကိုပြုစုပါ။အသက်ကြီးလာတဲ့မိဘပေါ်ပြီးခံပြီးတရားထားပါ။အသက်ကြီးလာရင်သူနေမကောင်းတော့ဒေါသတွေထွက်တတ်တယ်။အော်တတ်တယ်၊တိတ်တတ်တယ်၊ဤခံ။တကယ်မင်းလည်းအဲ့လိုပဲ။တကယ်ကြရင်မင်းလည်းပဲကြီးသွားရင် အသက်90ကျော်တယ်ပေါက်ကရ40ပေါ်တော့ဟောပါလားဟောပါဘောဘယ်လိုဟောပါဟောပါဘောဒါအသက်ကြီးပြီဆိုဖြစ်မှာအသက်ကြီးသွားတဲ့မိဘတွေပို့ပြီးတော့တောင်းဆိုပါလေအဲ့တော့ဖာတဆိုးအကြောင်းကိုကုရ်အာန်ကပြောတယ်ဖာတဆိုးတွေနဲ့ပတ်သက်ပြီးတော့လေကုရ်အာန်ကအရပ်တော့ကအရပ်တွေဘာလုပ်လဲဆိုဖာတဆိုးတွေရဲ့ပစ္စည်းဥစ္စာတွေစားဖာတဆိုးတွေရဲ့ပစ္စည်းဥစ္စာတွေကိုအလွဲသုံးစားလို့ اور اللہ سے دیکھے گا قرآن ماں آیا تو نہ ہے ولا تقرب مال اليتيم الا بالتي هي احسن میں ہاتھ سوڑے یتیم کی کسی انار کا ولا تقرب مال اليتيم انار کا اے میں ہاتھ سوڑے کسی کو انار والے تو کئی بیٹھے ہیں تو تو ہے کہ اکاؤنٹ لو میں اکاؤنٹ لو میں تیار ہو تیار کیا တစ်ထောင်နှစ်ထောင်ကြည့်အောင်တစ်သောင်းနှစ်သောင်းကြည့်အောင်တစ်သိန်းကိုနှစ်သိန်းကြည့်အောင်မင်းတိုးပေါအောင်သုံးဆွဲပါလားသုံးဆွဲမင်းထဲမှာအခလားရှိစိတ်စေတနာပြုခြင်းပါစေခလေးပေါ်ပေါ်မှာဂယုဏပွားပါစေအဲ့ဒီနည်းနဲ့သုံးဆွဲမယ်ဆိုရဒီအာရကိုကြားနောက်တဲ့အာရဆိုတော့ပါတယ် إن الذين يأكلون أموال اليتامى ظلما إنما يأكلون في بطونهم نارا اور سید قرآن کا سنا یتیم ہاتھ سو کسی کو سارے میں سلزما می کو سارے یا قلون ابھی رتون ہے نہ می کو سارے بس سید لوگ سعیرہ لوگ ہمارے می کو ساری دوارا تئی بجا کے آخر کیا ہوئی میں جہنم اپے گی یہ نام بس سید یہ آیت اور نپائی کیا رہا ہو حضرت امام ابو داؤد رحمۃ اللہ علیہ حضرت عبداللہ بن عباس رضی اللہ تعالی عنہ روایت کو سن جانے یہ آیا تو نفع کیا ہوگا وہ کہہ تو نہ وہ پوری علی وہ پوری ہے لے ہوئے ماں یعنی ہر زوری تو سب چاہتی ہے ہر زوری ٹوڑی کے میں یہ ول ویری کے میں کوئی ول ویری کو تاری اما تاری سب چاہتی ہے کا چلو بالوں میں تو یہ یہ آیا تو نہ پائی جائے ဒီခလေးတွေပစ္စည်းဥစ္စာတွေလုံးလက်ထဲမှာရှိတယ်လုံးလက်ပဲသူတို့ရဲ့လောဘချက်တွေတုံးဆွဲနေတယ်အဲ့တော့မတော်တဆမိခလေးတွေရဲ့ပစ္စည်းတို့စားမိရင်မိခဲစားတာနဲ့အလားတူတယ်ကိုရာကဆိုတယ်ခဲအမတ်တိမဟာဟိရတ်မှာဂျာနမ်ကြမယ်လို့လေကိုရာကဆိုတော့ယဒမဧကိဒီရောအဲ့ဒီမိမိလက်ဝယ်မှာမိမိလက်အောင်နေတာဖြစ် يتيبني كنتين إلي أبوري ويتآذن أين أبوذي أتيب كيريا كما لم يسأل الله عليه وسلم كان لا بيجا لا بيجا لأجاوني ما هي آيات ونبايا آيات ونبايا نيسا رابينا نبايا لك يوري نو آيات ونبايا بالي میں نے کہا کہ یہ تین حالت ہو رہے ہیں کسی اوزہ انار ہونے والے رسولہ بچے میں یہ کہ သူတို့ဒီယတိကလေးတွေရဲ့ပစ္စည်းကိုဘယ်လိုတုံးရလဲသူတို့တုံးနေတာကတော့ယတိကလေးတွေရဲ့ပစ္စည်းကိုသူတို့ပတ်စံထဲမှာပဲထည့်ပြီးတော့ခမင်းလဲချက်တယ်ခင်းလဲချက်တယ်ယတိကယတိဟာကိုစားတယ်အဲ့ဒါဒီပုဂ္ဂိုလ်ရဲ့သူတို့ဟာကိုသူတို့စားတယ်အဲ့တော့ဒီအာရတော့ကြာလာတော့တခါနေဆိုဆိုဘုရင်တော်ကဖြစ်သွားတယ်ခလေးကနည်းနည်းပဲစားတယ်သူ့ဟာကကြံသွားတယ်ငါတို့ကစားပြီး تو حق وہ سامی میں جو ہے جو جہنم نام ہے ربی سارا نے تمہیں تاج مکمل میں صلی اللہ علیہ وسلم وہ واش جائے اور یہ سنوں کا علم یتا یتی دنیا نے ہاتھ سو دنیا نے پتہ بھی دیو میمیاں جائے اور ارا نے تک اپ کی امی کو تو ترس نہیں ہے تو یو بچے ڈوبے نے کھلے پاس نے کھلے تھے کھلے ہو دی جا چھتی တိရချက်တဲ့အခါကျတော့လေတခါတလေကလေးရမစားမစားတော့ဟင်းနေခမင်းနေပူနေကြာသွားတယ်ကြာသွားတော့ဒီဟင်းနေခမင်းနေသူတို့လည်းမစားရင်ဒီဟင်းနေခမင်းနေတိုးသွားတယ်ပြက်စီးသွားတယ်ကလေးရပတ်စံကလေးရပတ်စံပြက်စီးသွားပြီဒါလည်းပဲပြတ်တာအဲ့တော့ဟုတ်တော့လေကြောက်စရာဒီလိုလေကြောက်စရာအဲ့တော့ကမ္ဘာနဲ့ဆလ္လာလာဟူအလိုင်းဝါဆလမ်ကပွားပြီးတော့ဒီအာရတ်တော့ကြား

تروکی سیری نے پتر منو سنزا وہ کم پہنی نے توجہ تروکی قوم ہے وہ کم پہنی نے توجہ ہے تروکی قوم ہے ارا منو سنزا سنزا آمی ما منو لگ منو تھمین ہے تو جی کرے یہ پاس نہیں تو یہ حق انہیں ماں سے بچھر میں تو اجوے میں اور کھلے پاس آمی انہیں ماں تک تاہمیں سے اری سنی کو جے دو اگر ایک پہنچہ تھی آمی ကလေးပတ်သာတက်တာမယ်ဆိုရင်ပယ်ချက်ပြီးတော့ပြည့်ဆုံးကောင်းတယ်ကောင်းတဲ့ဒီလောက်မင်းတို့ယူပယ်ချက်ရတယ်တို့မို့မင်းတို့အတူတူပေါင်းစည်းပြီးတော့စားရမယ်မပြောတာပုံစံနှမျိုးလုံးပိုင်ပယ်ချက်ခြင်းလည်းပိုင်တယ်မင်းတို့သမီးမင်းထဲမှာပေါင်းချက်ခြင်းလည်းပိုင်ဒါပေမဲ့ဥပဒေတွေကအဲ့ဒီကလေးတွေရဲ့ပစ္စည်းဥစ္စာတွေနဲ့ပတ်သက်ပြီးမင်းတို့ထဲမှာနိယတ်စေတနာကောင်းတွေနိယတ်ကောင်းတွေရှိရတယ်ကလေးတွေရဲ့ပစ္စည်း မပြတ်စီအောင်မလုပ်သိတရားဟောအတင်ပြောတော့အစ္စလာမ်လောင်းခဲသူတို့နဲ့ပတ်သက်ပြီးအကောင်းကိုပဲလုပ်လုပ်ပါအကောင်းကိုတွေးပါအကောင်းကိုရှင်းသုံးပါဝိုင်းကိုဟာနေလို့ဖိုင်ခွာလို့မင်းတို့ပစ္စည်းထဲမှာသူ့ရဲ့ပစ္စည်းကိုစုပေါင်းပြီးတော့သမင်းတော်ထဲမှာချက်ပြီးတော့စားမယ်ဆိုလို့ရှိရင်လည်းပဲဒါမင်းတို့ရဲ့ညီအကိုတွေပဲမင်းတို့ရဲ့ညီလေးတွေပဲဖြစ်တယ် တို့ကမင်းတို့အဖို့ရဲ့သားတွေဖြစ်မယ်တို့ကညီရဲ့သားတွေဖြစ်မယ်အမရဲ့သားတွေဖြစ်မယ်ညီမရဲ့သားတွေဖြစ်မယ်မင်းတို့ရဲ့အရင်တွေအရင်အချာတွေပဲမင်းတို့ကြိုက်တယ်လို့တို့နဲ့စုပေါင်းပြီးတော့စားလို့ရတယ်ဝလ္လာဟူယအလမ်မုဖစီဒမင်အလ်မုစလင်ကျေမအလ္လာဟ်ရှင်တဲ့ခင်ဗျာအဲ့ဒီမိဖာဆိုးတွေကိုအိမ်တိမ်နဲ့အိမ်တော်ဦးစီးတွေနဲ့ပတ်သက်ပြီးအလ္လာဟ်ကောင်းနေတယ်မင်းတို့နီယတ်ကတော့ကောင်းကောင်းထားပြီးတော့ ကလေးပတ်ဆံကိုစားကျင်တဲ့စိတ်ဓာတ်နဲ့ဘယ်လုံးမှမလုံးနဲ့ကလေးပတ်ဆံကိုချွေးကြနဲ့အနေနဲ့ပတ်ဆံကြမ်းပါစေပတ်ဆံတွေမပျက်စီးပါစေဆိုတဲ့ဒီဒီရကောင်းတဲ့ပဲစေတနာကောင်းတဲ့ပဲမင်းတို့ကြင်ကြံအားအလာရှိမတဲ့ကမင်းတို့ရဲ့ဒီရကောင်းကိုလည်းအလာသိတယ်ဆိုးရွားတဲ့ဒီရကိုလည်းအလာသိတယ်မင်းတို့ဒီနေရာမှာမင်းတို့ကကလေးပစ္စည်းတွေကလေးပတ်စံတွေမင်းတို့စားကြည့်လို့တောင်းကြည့်လို့မင်းတို့တုံးနေတာလား လုံးလုံးကလေးပတ်စာလေးကိုမင်းတို့ကကြောကြံစိတ်တာနဲ့စနစ်ကိုမင်းတို့ကျင့်သုံးနေတာလားအလ္လာဟ်ကြီးဝါလာဟူယအလမ်မုဖ်စီဒါမင်းတို့ဆိုဝလောရှာအလ္လာဟူလအာနတ်အင်နလာအာဇီဇ်အကယ်အလ္လာဟ်ရှင်ကတခင်ကမင်းတို့ကိုကြက်တဲ့ခြင်းများအောင်လုပ်မယ်ဆိုလို့ရှိရင်လုပ်လို့ရဘယ်လိုလုပ်လဲမင်းတို့ဒီဒီတိုင်းတစ်ခုလည်းပဲကျင့်သုံးဆိုလို့ရှိရင်မင်းတို့ကြက်တဲ့ပေါ့ခြင်းများအောင်ပေါ့အဲ့လိုအလ္လာဟ်ရှင်ကတခင်မင်းတို့ကြက်တဲ့အောင် ကြီးမြောက်အလ္လာဟ်မလုပ်ဘူးအလ္လာဟ်အရှင်ဘတ်တမီးကအင်တာလောမိုးတော်ကိုအဇီးလောမိုးတော်ကိုအရှင်ဖြစ်လောမိုးတဲ့မိမိကြိုက်တာကိုဆုံးဖြတ်တယ်ကြိုက်တာကိုလုပ်တော်မူတဲ့အရှင်ဖြစ်ဟကီအလ္လာဟ်အရှင်ဘတ်တမီးဆုံးဖြတ်အားလုံးအင်တာမပညာပါပညာပါတယ်အလ္လာဟ်ဆုံးဖြတ်တယ်ဒီဒီတစ်ပိုက်ပြီးပါတယ်နောက်တစ်ပိုက်ပါ ကဘာပြောလဲဆိုကျွန်တော်တို့ဒီနေ့မဘာသာကျွန်တော်နိုင်ငံမှာဒါအုပ်စုတစုပေါ်လာတာမဘာသာဆိုတဲ့အဖွဲ့ဒီအဖွဲ့ကိုကျွန်တော်တို့ကနိုင်ငံရေးတော့ကျွန်တော်တို့နားမယ်လောက်လည်းမလို့နိုင်ငံရေးမလို့နိုင်ငံရေးနားလည်းမလို့ဒါပေမဲ့နည်းနည်းတော့အမြင်ရှိအဲ့ဒီအမြင်ကတော့ဟုတ်မွေးလာတဲ့ကကိုသာပေးတဲ့အမြင်ဟုတ်တော်စီရမိတ်ကြီးလာလို့ စစ်တွေတို့ဥက္ကာတို့လာရှိုးတို့အဲ့ဒီမှာစနစ်ကပြုကျင့်သုံးပြီးတော့မစင်းမျိုးအင်တာမပဲခြေမုံးနေတဲ့အချိန်ဟုတ်တယ်နော်ခြေမုံးနေတဲ့အချိန်မှာကျွန်တော်မလေးရှားမှာပဲရတယ်လို့မလေးရှားမှာပဲရမှာအဲ့ဒီမလေးရှားဘယံကမိထီလာပြီးတော့ကျွန်တော်ရောက်ပါကျွန်တော်ကဘာပြောလဲဆိုရင်ဒီရန်နေ ရံဆွဲတယ်ညံပြိုးတယ်စိတ်သုံးတော့ပုံသွားပြီးတော့ကျွန်တော်တို့ဘဝလုံးလုံးတော့ခင်ဗျားတို့ရဲ့ဆိုင်တွေလုံးတော့ခင်ဗျားတို့အိမ်မှာရှိတဲ့ပစ္စည်းတွေလုံးတော့စိတ်ရင်းစေတနာကောင်းတယ်အဲ့မှာဘယ်ရလုံးကျွန်တော်တို့ကဘာလုပ်နေတယ်လဲဆိုဒီအချိန်မှာအဲ့ဒါကျွန်တော်ဘယ်သူမှသိမနေတာကျွန်တော်ကကျွန်တော်ပြောတာဒီအချိန်နေမှာသူတို့ရဲ့ကောင်းပြီးရှိတယ်အဲ့ဒီကောင်းတွေကိုကင်ရတယ်ကောင်းဆောင်ကိုကင်ရတယ် အောက်ကလူနဲ့သွားပြီးတော့ဘလောက်မှချော့မော့နေလို့မရဘူးသူတို့ရဲ့ကောင်းတွေဆိုတာသူတို့ရဲ့ကောင်းတွေကောင်းဆောင်တွေဆိုတာဘုံကြီးတန်ခါတော်တွေကိုပြောတာအဲ့ဒီတန်ခါတော်တွေကဟဲ့အောင်ဒီလိုမလုပ်နဲ့ဆိုတော့ဒီလူမျိုးတွေတို့နဲ့တစ်သက်လုံးအတူရင်ပေါင်းတန်းဒီနေပြေပေါ်မှာနေခဲ့တယ်ဘယ်လိုဘယ်လိုသူတို့အိုးအိမ်ကိုဘယ်သူမှမလုပ်ကြနဲ့ဆိုလုံးပါပေါ့သူတို့ကိုင်ရတယ်အဲ့တော့ကျွန်တော်က ဒီဘုန်းကြီးတွေကိုတန်ခါတော်တွေကိုကျွန်တော်တို့ဆက်ဆံနေတာနည်းနည်းပဲပြီးတော့ဘာလို့ကောင်းမလဲသူတို့စကားလေးပါလေးလူလိုက်လူလိုက်လို့ရှိရင်ကျွန်တော်တို့မွတ်စလင်တွေနဲ့ပတ်သက်ပြီးတော့ဖြစ်တရားဝဲလာပြီးအမုန်းတရားတွေစိတ်သုံးသွားမယ်မုန်းစိတ်တွေကင်းသွားအောင်ဖြစ်စိတ်တွေပွာလာအောင်လုပ်တင်တယ်ဟိုအဲ့ဒီဘယံဒီကျွန်တော်မှလုပ်အဲ့တော့ကျန်သဘောပေါက်အဲ့ဒီဘယံဘာဖြစ်လို့လဲ ဘုရားတို့ကျွန်တော်တို့အိမ်မှာအေးအေးဆေးဆေးအိပ်အောင်မရဆိုင်လာတော့ဖြစ်ရဟိုတနေ့ကပဲဒီမှာမွတ်စလင်ပြောရဲ့ဆိုင်ကိုလာပြီးတော့လက်စီတော်မီးရှို့တယ်နေ့ရက်ပဲအိမ်နေတယ်ဟမ်တရားတမင်မှာဘာဖြစ်လဲခင်ဗျားသိတာသိတယ်ခင်ဗျားတို့သိတယ် Facebook သုံးနေတာဟုတ်တယ်နော် Facebook သုံးနေတဲ့အခါကျအကုန်သိတယ်အကုန်လုံးနားလဲကျွန်တော်ပြောတာလည်းခင်ဗျားနားလဲတယ်နားမလဲတဲ့လူတွေက ဆရာတဲ့တက္ကတော်တွေကိုတဲ့ဆံလူရမယ်ဆူလူရမယ်ပြောတယ်ကျုပ်ရောက်ပါတယ်မှာမဟုတ်ဘူးကျုပ်နှမလည်းတို့ပေးထားတာသူ့ညမလည်းယူထားတာအများတို့ကျွန်တော်တို့ရဲ့အသက်အိုးအိမ်စီးစိမ်လုံးလုံးအောင်လုပ်တဲ့ကိစ္စအဲ့ဒါအုံတော့တယ်မပြောပါဘူးမစင်ရှိမစင်နားမလဲအုံတော့ကအုံတော့ပဲရှိတယ် မစင်မင်းအုံးတော်လည်းမမစင်ကြည့်နဲ့မင်းအဲ့တော့တော့နားမလဲဆိုတာဘိန်းလုံးကြီးဒါကိုပိုက်လာမပိုက်လာဒါပြောနေပိုက်လာမပိုက်လာရေးအကုန်လုံးနေတယ်ဟုတ်လားသူများဟတ်တယ်စားနေတာသူများဟတ်တယ်ရိုးနေတာဒီဟာကျတော့ညာကမြန်မာနိုင်ငံမှာကဲဆက်နေမှာအဲ့ဒါဆက်လို့ပါရောက်တဲ့ကြောင့်ချင်းပြောလို့ဟုတ်တော့ကျွန်တော်တို့ကျတော့ကျွန်တော်တို့မာမှုမတည်ရှိတော့ မာမှုပဒနီဆိုတာအိန္ဒိယနိုင်ငံတယောက်ပဲပုတ်တာသူ့ရဲ့ဘယ်ရည်အများကြီးပါမာမှုပဒနီကကျွန်တော်တို့ဘာပြောလဲဆိုရင်မင်းတို့ရဲ့ဖြစ်နေတဲ့ကိစ္စတွေမှာတန်ခါတော်တွေကိုကန်ရမယ်တန်ခါတော်တွေကိုမင်းတို့လူပါမယ်နောက်မှပြောဟာငါတို့ကပြောတာမမှားဘူးဒီဒီပေါ့ကိုပြောတာလည်းဖြေရတယ်အဲ့ဒါဆိုကျွန်တော်တို့လည်းငြင်းကြတယ်မဟုတ်ဘူးကျွန်တော်တို့လူနေဒီဟာတော့ वो जिहाद जिहाद में और गाँव उसको बड़े खबरने अलग क्या अरे गाँव वो मुफ्ती सलीम लाभ आ रहे गाँव को मलेशिया में सब ये है जनाब जरा अभी जिहाद हो बस बिना गाँव लाभ है बिना गाँव ना जिहाद हो मैं हुआ नहीं तो लतीफों को हुआ नहीं तो जिहाद हो मैं उसने कहता कि बिस्मिल्ला तभी को डा रहा था तो मैं हुआ नहीं क्यों भी हो दिया नहीं दिया हो मैं ဒီကလူတွေကိုပြွာလို့တော့ပြွာတရားဆုံးပါလားဘာနဲ့ကြာလက်နဲ့ပဲငဲရောင်ကြီးဒါရှိတယ်တဏှာရှိတယ်ဘာရှိတယ်တော့မတရားဆုံးတယ်ဗျာဘာစီဝေဖာစီမှာလုပ်ရတာဘသူဖာတာဘာတမန်တော်ဆရာဆရာမကမဆယ်နေကျိုးပါနဲ့တရားဆုံးတယ် یا کمائی اے مجھے ہاتھ ہوگا مدین آیا ہوا جو تک یہ رکھا ماں آج ہی کمائی چلو یہ کہہ رہے نہیں یہاں عمر آیا ہوا شاید عبد المنان صاحب کا چلو مولانا فضل الرحمان نے پیر مولانا فضل الرحمان بھی بھائی پاکستان نہیں آئے جمعیت علماء باہر سیاہ یہاں میں ہوئی 저녁에 저녁이 많이 좀 보리래 야도 변이래 고마비만 하하하하하하래 하하하하래 جہاد کے رکن انتظار جہاد کے ہم نے رکھی ہے جہاد تو ။ဘာဖြစ်လို့အိမ်မှာတိုင်းနေတာ။ဒီကြားလို့ပေါ့။ဆက်ပြီးသွားမယ်ဆိုလို့ရှိရင်ဖြစ်ခဲ့မှုနဲ့ပဲပေါ့။အဇရတ်မောလာနာဆယက်အဘူလာဆန်အလီလာတူအစ်တကြီးပါလေ။သူတော်စင်တကယ်ကြီးပါလေသူတင်။ဘာဘရီအလီဘာဘရီအလီကိုဖြိုတော့လူတွေလမ်းညွန်600ပဲ။အဲ600ထဲမှာတစ်ခုကျော်တော့ပြောပြ။ဒီအမျိုးသားတွေနဲ့ကြောက်နေကြောက်လေးလေးသာသာ တယောက်နဲ့တော့ချစ်ချစ်ပြီးနေရှိအောင်ကြိုးစားရမယ်အချက်တစ်ချက်ပြောပါတယ်ဒီကြိုးစားရတဲ့ချစ်ချစ်ပြီးတယောက်နဲ့သူ့ဘာသာကိုလေးစားကိုယ့်ဘာသာကိုလေးစားအဲ့ဒါအဲ့ဒါကျွန်တော်လုပ်ပါဒါပေမဲ့အခုကအုပ်စုတစ်စုပဲရှိတာအုပ်စုတစ်စုကနိုင်ငံရေးအမျက်ထုတ်နေတာမဘာသာနိုင်ငံရေးအမျက်ထုတ်တဲ့ခွဲအဲ့ဒီကနေအခုပြန်ပြီးတော့ဒီလက်ရှိအစိုးရတော့အစားစုကြီးရဲ့အစိုးရ ယတနာဖန်ပြီးအောင်ဒါတွေပြန်စွာတို့တော့လည်းယတနာဖန်ပြီးဖို့ဆိုတာဒီကလာပဲဒီကလာရဲ့မိရှုဒီကလာကလေးကိုမိရှုမိရှုလို့ရှိရင်ဒီကလာလည်းအားလာမယ်ယတနာလည်းပြင်းမယ်အာနာလိုက်မယ်ကွာအဲ့ဒါအဲ့ဒါကိုကျွန်တော်တို့ကနည်းနည်းတော့ပါနာဘူးကျွန်တော်နိုင်ငံရေးလာမယ်ဒါပေမဲ့အဲ့လောက်ကတော့ကိုယ်သာပေးထားတဲ့အတိနဲ့ပြောတယ်အဲ့ဒါခမရကိုလည်းကိုယ်သာပေးထားတယ်ခမရကလည်းပုံမှန် စဉ်းစားဘာလုပ်ရဘာဖြစ်လဲဘာလုပ်ရဘာဖြစ်လဲအဲ့ကဒီမေးကနေကျွန်တော်ကသူတို့ဆဲနေလို့လည်းမပြီးရန်တက်ပေးလို့မပြီးချစ်ပြအောင်လည်းလုပ်ပါချစ်ပြအောင်ချစ်ပြမရှိအောင်လုပ်ပါအဲ့တော့ဒီမှာသူတို့ကကျွန်တော်တို့ဘာပြောနေလဲမင်းတို့အားတဲ့တို့ဗမာမျိုးသမီးတွေမင်းတို့မယူနဲ့မင်းတို့ဗမာမျိုးသမီးတွေကအဲ့ဒါဘာဘာကြီးမလို့ကျွန်တော်တို့ကယူရမှာ ငါတို့ရဲ့ဘာသာထဲမှာငါတို့ရဲ့ကုရ်အာန်ထဲမှာမင်းတို့ယုံသမီးတွေယူတာကိုတားတာကျွန်တော်ကနာဘူးပြဆိုလူရောက်ပါနာဘူးအဲ့ဒီကောင်ကြီးကဒီနေ့လည်းအဲ့ကောင်ကြီးလောက်ပြီလို့ပဲပတ်စံလေးငါပြားချလာတာထောင်ထဲလည်းဝင်သွားပြီထောင်ထဲကနေထွက်လာဒါပဲနာဘူးလို့နာဘူးတာနာဘူးနေတော့ အဲ့ဒီနာဘူးထားတဲ့ခါကျတမျိုးသားလို့ရှိတယ်အခုလည်းကောသာမတွေယူထားတဲ့ကောင်ရှိတယ်တိတ်တိတ်ကိုတိတ်တိတ်ကိုယူတာရှရီအတ်ကတားလာတယ်သူတို့နဲ့ကောမတွေမယူအောင်အပြည့်တော့မယူအောင်အီမန်ဆိုတဲ့ယန္နာမရှိဘူးသူတို့ကျောက်ကဝါဆိုတယ်ကျောက်ကဝါမောမေသူတို့ကပါစေတယ်မုရှရိကအဲ့ဒါကုရ်အာန်ကပြောတာမာဘာတာဒီအာယတ်နဲ့တန်ဂျမာလို့ပြီးပေးတာအဲ့ဟောငါတို့ဘာသာမှာဒါတာတာကျွန်တော်တားကြ ငါတို့စိတ်လည်းဝင်တာငါတို့အဲ့တော့တော့စိတ်ဝင်တာကျွန်တော်တို့လက်တွေလုံးပြဒါပေမဲ့ကျွန်တော်တက်မှနာဘူးတွေကျွေးအဲ့နာဘူးတွေကဘာလို့လဲဆိုမွတ်စလင်အမျိုးသမီးတွေယူရမယ်စာဘုရားဘာသာအမျိုးသမီးတွေသွားယူပါတယ်မင်းဘုရားဘာသာယူတာတော့မင်းမတိတ်မကြခင်နဲ့ခွေးမင်းရဲ့သမီးမင်းရဲ့သားဘုရားကိုကြည့်ပါစိတ်သာတော့ကမင်းကိုယ်တိုင် မနာတော့အီမန်နဲ့ဝင်တယ်လို့လို့အစ္စလာမ်နဲ့ဝင်တယ်လို့လို့လုပ်ပြီးတော့နောက်တော့မင်းတည်တဲ့အခါကျတော့ကျွန်တော်ပုံပုံပြောင်းမလေးရှားမှာဓာတ်တွေကမှတင်သွားတယ်ဓာတ်တွေကမှတင်တယ်သူ့ရဲ့မိမဘုဒ္ဓပြီးပြီသူကတော့ပြန်လာသွားတာတော့မလေးရှားသွားတာငါသမီးလေးအစ္စလာမ်ဘာသာရဲ့ရောက်အောင်အစ္စလာမ်ဘာသာထဲမှာရှိရနေအောင်သွားတာသူအစိုးရတည်သွားတဲ့အခါကျသမီးလေးကဗုဒ္ဓဘာသာအကျိုးသမီးနဲ့ကျမ်းနေကြတာ အဲ့ဒါဘုန်းကြီးကြောင်းပြီးရောက်ပြီလားနောက်ပဲပြရဲလာအဲ့ဒီမျိုးသမီးကပြခေါ်လာအဲ့ဒီမျိုးသမီးကဖြည့်ပြမှာဟောအဲ့ဒီမျိုးသမီးကဘုန်းကြီးကြောင်းဟောသွားမှာဟောအဲ့ဒါကိုကျွန်တော်တို့ဒီမှာကုရ်အာန်ကအော်နေပေါင်း1400အရင်တည်းကတားတာဘူးလားဟုတ်တယ်မလားတားတာစိတ်ဝင်စားအဲ့ဒါအဲ့ဒီမှာစိတ်ဝင်စားကုရ်အာန်ကဘယ်လောက်ကြီးဆိုလာတယ်ခင်ဗျာကျွန်တော်လက်ကြပါလို့ပြတယ် یہ مہتاب ہوئے ہیں فاضل یہ حدیث کو یہ قرآن آیت کو یہ تمہیں تفسیر مجھائی جانے ماں قاضی سلام اللہ پاری پتی رحمت اللہ علیہ کا کہ یہاں تخارو آلے تمہیں کا صلی مدینہ آیا ہوا مدینہ سے بور ہویا مقامہ مسلم نے کیا کہ یہ آیت ہوئے تمہیں مقامہ مسلم کے چھوٹ جانگے ကြံပြတော့တမန်တော်ဆလလာအလိုင်းဝဆလမ်ကပရိယေကျွယ်တဲ့မွတ်စလင်တချို့ပြန်လို့တယ်မင်းသွားသွားပြီးတော့မက္ကာမှာရှိတဲ့မွတ်စလင်တွေကိုခေါ်လာဒီဘက်ကိုဖက်လာလို့လည်းမရအောင်အားလုံးကတားတာတားရတဲ့ခါကျဖက်လာလို့လည်းမရအောင်အဲ့တော့အဲ့ဒီပုံပေါ်ကဘယ်လိုလဲဆိုရင်အဘူမာဆတ်အလ်ဂနမ်အဘူမာဆတ်အလ်ဂနမ်ဆိုတဲ့ပုံကိုလွတ်လိုက်တယ်သွားမွတ်စလင်တချို့မက္ကာမှာပြိမိတယ် 而且百姓的良心没保卫，你都不断，那家要多少，我干嘛大队里面？家都要多少人家，他钱多啊，都一次让那么看的多啊，什么来家也多嘛，都那不是拿路费的，是拿路费的，有的比较，是拿，是拿路费，是拿路路费，有的比较，都那么样，啊那，啊那。 အဲ့ဒီအနာနဲ့သူနဲ့သွားတွေ့တယ်သူအခုမွတ်စလင်ဖြစ်သွားတယ်အဘူမန်ဆတ်ဂရဝီယာမွတ်စလင်ဖြစ်သွားတယ်အော်မွတ်စလင်ဘဝမရောက်ခင်ဟာဒီအနာဆိုတဲ့မျိုးသမီးနဲ့ဟောမကမှာဇေနာအတူလုပ်နေရှိတယ်ဇေနာလုပ်အတူအိတ်အဲ့တော့သူကအစ္စလာမ်သာသနာလက်ခံပြီးတော့မကာပြန်ရောက်တော့သူ့ရဲ့ဟောဇေနာလုပ်လို့လုပ်ခဲ့အောင်မျိုးသမီးနဲ့သွားတွေ့မျိုးသမီးနဲ့သွားပြီးတော့မျိုးသမီးကဝမ်းသာအာဘယ်ရောက်သွားလဲ ။အမေရှားနေတာကြား။တို့အတူတူအိတ်ရအောင်။အဘူမဇတ်အလ်ဘနဘီရဒီအလ္လာဟူတာလာကငါမွတ်စလင်ဖြစ်သွားတယ်။ငါမွတ်စလင်ဖြစ်သွားရင်မင်းနဲ့ကလည်းအတူတူနေလို့ဖြစ်နိုင်တော့မယ်မဖြစ်ဘူး။မစအလာလည်းအလုံးစုံမသိဘူး။ကိစ္စရိုးရစားပါလေ။ရိုးတယ်မင်းနဲ့ကလည်းနေလို့ဖြစ်မှာမဟုတ်ဘူး။ငါလည်းမင်းနဲ့နေလို့မဖြစ်တော့အရင်တော့ကတော့မေးလိုက် اور تو آپ کی ہو گئے پاگے لائے بے لائے جو تمہیں آپ کی ہو جائے پاگے ممکن ہے اور تو باغیل سے یا نبا مقصد اللہ کا میں نے نانے کہ آنے میں آنے مجھے جائے آؤ فقال اللہ آوائی تاکیا عنا من کسی بازی ہے من بازگار اللہ کی ہونا ہے اے اناب اِنَّ الْإِسْرَامَ قَدْ حَالَ بَيْنَنَا وَبَيْنَ دَالِ نہیں کہنا ہے جاما اسلام سورج ڈائریا کیا ہوا اسلام بھی تو ڈائنا میں نے کہا ہے جاما چھا ہوا میں نے کہا ہے انہوں نے لو یا قال حال بيننا وبين قال هل لك هل لك قال هل لك ان تتزوج قالوا يودم يا دور قالوا زنا ولو قال میں نے کہا جو نٹھا رہے گا جو تم یہ ابو مرسد کا نبیہ مسلم

ကမ္ဘာတော်မြတ်စီရလင်ကပြပြပြတောင်းခဲ့လက်လို့ရတယ်ဆိုတော့တောင်းတယ်ဒီကနေ့လက်ထားလိုက်ဖကောလာအဲ့တော့မျိုးသမီးကပြန်ပြောပြန်ပြောတယ်အဘိတဘတာလေးသုမစတဘာဆာအလိုင်ငါမင်းငါပြရတယ်အဲ့ဒီကလက်မလက်မပါဘူးအဲ့ဒီလိုမင်းနဲ့လက်ထပ်တာလက်မအဲ့တော့မင်းအဖေကလက်မကငါဘယ်လိုလုပ်အဘူမာဆတ်အလ်ဘာနာဘီ رضي الله عنه မလုပ်တော့ဘူးဆိုတော့ استغاث عليه အမျိုးသမီးအနာကသူ့ရဲ့အမျိုးသားကားလေးကိုခေါ်တယ်ဒီကောင်နဲ့ငါ့ကိုစော်ကားနေတာမဟုတ်တရားတွေချက်ပြောပြီးတော့ရက်ခဲသူ့အလိုမရတော့ရက်ခဲတော့သူနဲ့အလိုနေခြင်းနေစေခြင်းတာမနေတဲ့အခါကျဖတ်တော်တော်ဘုရားတော်ကချက်ပြီးတာအာတော့ဘောင်းဘောင်းအဇရတ်အဘူမာဆတ်ကနဗီရဇီအလ္လာဟူအန်ဟူရိုက်တယ် ثم خلوا سبيلا ကောင်းရိုက်လို့လည်းပါဘုံမျိုးသမီးကအနာကသူ့အလိုမပြည့်တော့ရိုက်ခိုင်းလိုက်ပလမကဘာဟာတောင်းဒီမကအဘူမဆက်ကနမီယာမကမျိုးမှာသူ့လိုအပ်တဲ့ကမ္ဘာမြတ်ဆလောက်ဆလောက်ခိုင်းလိုက်တဲ့ကိစ္စတွေအားလုံးပြီးပြောက်သွားတဲ့ဟာတဲ့ကမ္ဘာမြတ်ဆလောက်ဆလောက်ရောက်လာတယ်မဒီနာရောက်လာတယ်ရလာဆုံးတော့ပါအဲ့လိုလေးအန်တဇဝရဒီအကြောင်းလေးကိုပြောပြ جب نے اللہ نے زمانہ ہے جاہلیت میں نے لوگ گیرا ابو ہم گیرا ابو کیا بھی اس پر کانا لارا رہا جب ہم تو اللہ کا کہ لو میں جب اللہ لگ اپنے ہاتھ میں میں بھی لو میں میں بھی مطلب پورا جو گیرا سارے آل ہو جب جو رہے تھے جب ہم نے نظر اس پر بابا کی جی، آیت کیا ولا تن کے وہ مشرکات حتى يؤمن مشرک الیوم میں آنے ایمان ای لو ذیما ایمان و یولا یک اعلی منو تین کا مطلب کیا ایمان بنو بنو یولا دیا ایمان لا مکھا دیا کالا پر لو ای لو نے منو نکالو تے پتی نکالو تے نہیں ہو کا مطلب کیا ہے یہ ایت بچا اور ابھی لو یہ بات ہے ولا تحتاجون ولا امه المؤمنه خير من مشركه ديار تفسير المزنية ولعامة مؤمنة خير من مشركة ولولا تفسير تكون دوا شارنا من نوركم يرجع رحمة إيمان يولا ينو منو بالو جا تمنا نکالو جا إيمان ملود يولا جا کالا بالو منو نکالو جا ကောင်းပြီဘာသာသားတယောက်မျိုးသမီးတယောက်ပါဗုဒ္ဓဘာသာအိမ်မှာဝေးတယ်ဗုဒ္ဓဘာသာတိုင်နေခဲ့တယ်တက္ကရာတွေရှင်းမရှင်းဖို့တယ် ခဲတဲ့ဘုရားရှင်ရှိမှရှင်းဖို့ဆွမ်းလာပါဒါဒီအားလုံးသူ့ဘဝရဲ့ဒီလိုမှဒါတွေလောက်တာပြီးမှဘုရားနဲ့တကယ်မှအကြောင်းပါအကြောင်းပါတော့သူနဲ့ချစ်ကြိုးွယ်ရင်းနဲ့တယောက်နဲ့တယောက်ဟာလာတာရောနေပြီးကြွယ်ပြီးမှကြိုးကျင်တာကြိုးကျင်စီဘုန်းကြီးတာဘုန်းကြီးစီတို့သူကအစ္စလာမ်နဲ့ဝေပါမယ်လို့ပြောရင်အဲဒါယုံလားမဖြစ်နိုင်ဘူးတော့မဖြစ်နိုင်တဲ့ကိစ္စ ကျွန်တော်ကကျွန်တော်ကတာစီသွားတယ်တာစီတော့မန္တလေးက social ကမ္ဘာကပိတ်ဆွေပြောက်ကသူတို့အပြောတဲ့အကောင်မလေးပြောက်ကလိုက်ပြီးသွားဘယ်သူနဲ့လိုက်ပြီးသွားလဲဘုရားဘာသာနဲ့လိုက်ပြီးတော့ကျွန်တော်ပြောကောင်းလေးကအားလုံးကကောင်းလေးဘက်ကအားလုံးကအီမန်နဲ့ဒုတိယရှင်ကအီမန်နဲ့ကံလာကျွန်တော်နဲ့တိုင်ကျွန်တော်ကမဖြစ်နိုင်ဘူး မင်းကဘယ်လောက်ဒီအသက်ရှင်ပါနေပါလဲမင်းကအိမ်မှာလေအမျိုးသမီးကအမျိုးသားရဲ့နောက်ပါနေဘာသာကြားနောက်ကလိုက်သူဒီမဟုတ်ပဲဝါဟာကိဝါအာမင်ကမဟုတ်ပဲဝါအမိန့်သားကအမိန့်ပေးသူကအမိန့်သားကအမျိုးသမီးတယောက်ပဲမွတ်စလင်ရဲတယောက်နဲ့ညီညွတ်သွားရဲရဲကုညီဘရစီနဲ့ညီညွတ်သွားကုညီဘရစီ တော်တော်ကောင်းတဲ့လှတဲ့စကားပဲနော်ညံ့တာဘုန်းကြီးပြရည်နဲ့သွားပြီးပြေးသွားလိုက်ပါကြအဲ့ဒီအလုံးသမီးကနေတဲ့မယားဆိုတာဒီမှာ1900ရှိဘူးပမာစကားနားလည်ပြီးတော့ပြီးပါ1900တန်ရောစီ928မြင့်တာမဟုတ်1900မြင့်တာလင်းနဲ့မရသိတယ်နော်1900မြင့်တာခင်ဗျားမှာအရင်ဒီဆုံးလောကကြီးမှာအရင်ဒီဆုံး ထွေးထိုးပြပါခင်ဗျမိမကိုပြောရတယ်မိမရှိမှတုံးလုံးပဲတရားနေပြီတုံးလုံးဒါရှရီယာကခွင့်ပြုတယ်မလုံကောင်းတာလေအမျိုးသမီးနဲ့အမျိုးသားနဲ့နေနဲ့မရအောင်အကွင့်သိအချင်းသိကြီးပဲအဲကဘလို့ဆိုးတယ်ဘလို့ကောင်းတယ်သူသိလားအမျိုးသမီးနဲ့သိတဲ့လူရှိတယ်အမျိုးသမီးအသိဆုံးပဲအဲကဘလို့ရုပ်မှရက်စက်တယ်သူပြောတယ် ဒီလူကနေအင်တန်ကျမယောက်ျားအင်တန်ရုပ်မှရက်ဆက်တယ်ဒါပေမဲ့သူလည်း1500 1500တောင်ကျိုးနဲ့ပတ်ထားတဲ့ခါကျတော့သူရုပ်ရွက်လို့ရ1500တောင်ကျိုးလင်းနဲ့မရဒီခင်မွန်းထောင်ကြတော့တယ်ဒါမျိုးပါနေတယ်ခင်မွန်းတယောက်ထောင်ကြတော့တယ်အောင်ဝိဇ္ဇာဘုရားတွေ့တာအဖေလာတယ်အဲကြားလို့လားတွေ့လားအမေလာတယ်ကြားလို့လားဒီကောင်လေးဖြစ်မနေ10နှစ်ပုံတစ်သက်တစ်ပြုတ်ကြပါလိမ့်လို့ ဘတ်သွားထားပေးအောင်မပေးနဲ့အမေကတော်တော်ရောက်ပါလေတားပဲလို့ပြောဒါပေမဲ့သမင်းတုပ်လေးနဲ့ပြီးသွားပါလေမိမပဲသွားမှာအဲ့မိမပဲသွားတာသမင်းတုပ်လေးကန်ပြီးတော့တောင်းဝိစာသွားကြည့်ဟုတ်လားအဲအဲ့ဒါကြောင့်ဟဇရတ်အာမီရာမတူလာလေးအမလေးဟဇရတ်မောလာနာမူတီအာမန်ဟဆန်အမရဆရီရာမတူဘိုင်အတ်ကိုသွားတောင်းတယ်ကျွန်တော်ဘိုင်အတ်ပေးပါလေဟဇရတ်ခါမီယာပြောတယ်မင်းဘိုင်အတ်လုပ်နေတာမိမထောက်ခံစာယူခဲ့မင်းမိမကိုညှင်းဆဲမှု လွတ်ပါဘူးမညှင်းဆဲပါဘူးဟိုဟိုကောင်းကောင်းထားပါလေချမ်းမြေ့တဲ့အိမ်တော်ကြီးတာယာတဲ့အိမ်တော်ကြီးမှာမထားပါလေဆိုတာမိမထောက်ပံ့စာယူခဲ့ရပါတာထောက်ပံ့စာယူလာတာတွေ့တယ်တစ်ထောင်ပဲပြီးတစ်ထောင်တစ်ထောင်ပဲအများကြီးမိမထောက်ပံ့စာမှန်မှန်ကန်ကန်မိမတော့ပြီးမှာအဲဒီဒီလောက်ကောက်ဆိုလို့လောက်တာပဲပြီးတော့ကောက်တော့ဆိုလို့လောက်တာတလောက်နေဆိုလို့လောက်နေတာအပေးဘူး और हजरत थानवी वाले अन्य आओ कहना अरे मौला मुफ्ती अहमद हसन अमर सरी रहमतुल्लाह अलैह तू लोग गांव की पूरी तू लोग गांव में छह गांव खेलेगा छह गांव मतलब लोग ये प्यो जमा हो जाएगा जमा तक नहीं कमें देखिए बोले तू लोग हजरत हजरत डॉक्टर अब्दुल हाई साहब रहमतुल्लाह अलैह ना देने लेने ना इमाम के दामा ना मेमाओ जालिमाओ लोग भी वालों तक खावा बताएंगे ငါ့ကိုရေခတ်လာတာရေလေးတစ်ပတ်လောက်တိုက်စားမခိုက်ဘူးမူရကဘဝ90နဲ့၄နှစ်တက်တာမှာကျွန်တော်တို့ခိုင်းကျွန်တော်နေဘောက်ကဲနေဘောက်နေကျွန်တော်နေစားငါ့အဖေအင်္ဂလိပ်ရှော့တာငါ့အဖေအင်္ဂလိပ်ရှော့တာကျွန်မတယောက်ရတယ်ခိုင်းအင်းနာလေလာရောအင်းနာလေလာမလုံကောင်းနဲ့မဆက်စားတတ်တဲ့ကိစ္စတွေ အဲ့တော့အမျိုးသမီးဆိုတာသူ့လက်အောက်ပဲမဟုတ်ဘူးလားသူခိုင်းတာတော့ပါအဲ့တော့ကုညီပြရနေနဲ့ညားတာကုညီပြရနေနဲ့ညားတော့ကုညီပြရနေကအဲ့ဒီအမျိုးသမီးကိုမွတ်စလင်အမျိုးသမီးကိုဝတ်သားချက်ခိုင်းတာချက်ပေးရတယ်ဘာတရားချက်ပေးရတယ်စားသလားမစားဘူးဒါပေမဲ့သူဒီ1500နှောင်ကျိုးတဲ့အချိန်ကတာအဲ့ဒါကြောင့်ဝတ်သားကိုချက်ပေးတယ် ခင်ဗျာဝက်သားကိုချက်ပြီးတော့ခင်ဗျာကိုင်းရင်းလားကိုင်းတာအပြစ်မပေါ့ဘူးရှရိယတရားတော်မှာမကိုင်းရဘူးလို့မပေါ့မစားဘူးပါလားဒါပေမဲ့ကိုင်းရင်းလားအဲ့ဝက်သားထားတာတော့မချောက်ဘူးဘက်ကကြီးကိုေးချောက်တယ်ကျွန်တော်တို့ဝက်သားတွေရောက်တယ်ဆိုဘယ်လိုလုပ်တာဘာဘက်ကကြီးတရားစီမချောက်ဥဒ္ဒစီတော့ဟိုဘက်ကနေသွားတယ်ကျွန်တော်တို့ကြည်ရပြန်လာရင်ဒါတော့ဝက်သားတွေဖြတ်ဝက်တွေတင်လာတာညာသာပြတိစေပါလို့တော့ ဒါပေမဲ့အဲကိုနဲ့ပိတ်တာတော့မှန်ပိတ်တာတဲ့အခါကျတော့နည်းနည်းခက်နိုင်ရှိတာအကယ်အဲကိုနဲ့မှန်တာမပိတ်နိုင်အဲ့နာပြရင်တော်တော်မွေးပါတော်တော်နာနေကိစ္စခင်ဗျာဘလို့ကျွန်းစရာကောင်းတယ်အဲ့တော့ဒီမျိုးသမီးဟာမွတ်စလင်ဖြစ်ပါလေနဲ့အဲ့ဒီကုညီတရားတွေရဲ့လက်အောက်မှာဘာလို့ဝတ်သားကိုချက်ပြီးတော့ခင်မိုးကိုချက်ကျွေးရတယ်။ဒါမှမဟုတ်ဒီဝတ်သားချက်လိုက်ကလမကြီးဝတ်သားချက်လိုက်ကလမတို့ पता चला मुस्माइन मुस पता चला အဲ့ဒီထောင်မှန်းနှောင်ကျိုးနဲ့ဒီအမျိုးသမီးနောက်ကျတော့ချက်ကိုင်းမလားကျွန်တော်ပြောတယ်ဘိုင်မဖြစ်နိုင်ဘူးပတ်စပို့လို့ပတ်စပို့လို့ပြီးတော့ဖြစ်နိုင်တဲ့နိုင်ငံကိုပေါ်သွားတော့တာနောက်တစ်ယောက်တည်းရောက်အများကြီးတာကွက်လက်ဖြစ်ပြီးလိုက်ကျွန်တော်လည်းမနှောကျင်တယ်အဲ့တော့သူ့ကိုယောက်ျားတစ်ယောက်ကိုလိုချင်နေတယ်အဲ့ဒီယောက်ျားအစံနောက်ယောက်ျားတစ်ယောက်ပြီးလိုက်အင်ရှာလာအဆင်ပြေတော့မယ် သူ့ကိုခေါ်သွားပြီးတော့ခင်ဗျာဟိုနောက်ယောက်ျားမပေးစားပဲနဲ့ဘယ်ဘုမပို့လို့တော့မရသူအစားပဲလို့ပြောရတယ်အဲ့ယောက်ျားနဲ့အများဆုံးဖွဲ့ဖွဲ့ပြီးတော့မွတ်စလင်ကောင်တော်အောင်လဲမြတ်မြတ်အင်ရှာလာဘတ်စကိအဲ့လိုပဲပြီးခဲ့တယ်ဒီနေ့ကြီးကစိတ်တော့ဝင်စားနေစေပဲတရင်လည်းမရအောင်တွေ့ပါပဲပြီးလို့မပါပြစ်အဲ့ဒါကိုဒီမတ်စီဒီမတ်ကိုကျွန်တော်အဲ့ဒါကိုစမ်းပြီးအောင်မြင်တယ်အောင်မြင်တယ်ကျွန်တော်ခုနလုပ်တဲ့ကိစ္စမျိုးတွေအောင်မြင်တယ် အဲအာမတူပါဘူးသူကအစ္စလာမ်နဲ့ဝင်ပါမယ်အဲငါသူ့ကိုပေးစားလိုက်ခင်ဗျာပေးစားကြည့်ပါလားဝတ်သားချက်ဆိုရင်ချက်ချက်ရချက်တိုင်းမှာအဲ့တော့1900ဆိုတဲ့ဒီအစ္စလာမ်ကလည်းဒီနေနဲ့မရဆိုတာကလည်းအလ္လာဟ်ရှင်တဲ့ကိစ္စကသူတို့ထဲမှာအကျဉ်းသားတွေဖြစ်တာတွေထဲကိုပြီးလိုက်ဘာပေးလိုက်တာ

အဲ့ဒါငါတော့မချမ်းသာဘူးလေငါအိမ်မှာပြန်တော့မယ်တတ်သိရှိတာသူချက်ပေးနေတာဘာဖြစ်လို့အခုနနှောင်ကြိုးထဲမှာရစ်ပတ်ချိန်ရတယ်အဲ့ဒီနှောင်ကြိုးအဲ့ဒီနှောင်ကြိုးတွေကြောင့်ဘုရားအီမန်ရှင်ကိုပဲယူခိုင်းတယ်အီမန်ရှင်မဟုတ်လို့ရှိရင်တော့ရှေ့မှာဘုရားအိမ်တော်ကြီးကပြဿနာအများကြီးတက်လို့ရှိတယ်အများကြီးတက်ပြဿနာရှိတယ်ဘုမင်း جعل لكم من أزواج لتسكن وجعل بينكم مودة ورحمة တယောက်နဲ့တယောက်နဲ့ဘဝတတ်အချစ်တွေအလားအထည်ပြီးနေဝရဟတယောက်နဲ့တယောက်မြင့်တာစေတနာတွေအတနာတွေအလားအထည်မပွားနိုင်တော့နောက်ပါခုဒီနေ့ပြောင်းပြောင်းဝင်းနေဖို့ပေါ့ဝင်းနေကြအောင်လေအင်တာကြီးကျယ်တဲ့ပုံကိုယ်ရဲ့အိမ်ကိုရဘုနစ်အင်တာမှာသင်ပေါ်ကြော်ကြားနေတဲ့မွတ်စလင်အကြီးတွေ مسلم عالم نیرو مگر عالم نظر قومر عالم بابا عالم ابو یو یو تاما کیپنگ ا دت جی اچیو کیپ یا ای ماشی نے زمین بوڈے سے میں جی نہ بوڈے کا بوڈے سے نے دعا اسلام مسلم نو دے ارا تو نے او پاو کے رایا کہنا باجوں نے بدوا بھی سب کو دی بیٹھے بدوا بھی کہنا باپ بدوا بھی مارے زینا အဲ့ဒါစေနာပဲတော့တိုင်းစေနာကံတိုင်းစေနာဘဝတစ်ခုလုံးစေနာအဲ့ဒီလိုရှရိယကတာရလို့ကျွန်တော်တို့အဲ့ဒါလည်းတက္ကသိုလ်ကြီးပြည်ရင်းနဲ့တက္ကသိုလ်မှာသွားရင်းနဲ့ဗုဒ္ဓဘာသာကောင်မလေးနဲ့မွတ်စလင်ကောင်လေးနဲ့ကြက်ရင်းနဲ့ဖြစ်တာအဲ့ဒါကြောင့်ပြဿနာရှိတဲ့တက္ကသိုလ်တွေတက္ကသိုလ်တွေမှာပြဿနာအများကြီးရှိတယ်အပေါ်လိုက်မှာညှိဆုံးပုံညှိဆုံးပြီးတော့အဲ့မှာအကြီးအကဲတွေဖြစ်တဲ့အခါမှာ ကျွန်တော်တို့ထဲမှာကျွန်တော်တို့မိတ်ဆွေတွေရှိမိတ်ဆွေတွေအကြီးကဲတွေရဲ့သားတွေပါအကြီးကဲတွေရဲ့သားတွေအိမ်မှာရှိတဲ့သူမိမဘူးဘယ်သူမှမလုပ်အိမ်မှာပဲအဲ့လိုဖြစ်အဲ့ဒါကြောင့်သားသမီးတွေဖះကိုယ်တိုင်ဒီမှာတော့ဖះကိုယ်တိုင်ပြောတာသားသမီးတို့ပြောတာလေသားသမီးကိုယ်တိုင်တော့မလုပ်လဲဆိုသားသမီးတရားလုပ်ပါအဲ့တော့ဒီမှာပါပြောတာဝလာစာအတ္တယုံမင်းသူတို့တွေဒီမှာနေလာမြတ်ကာလာပတ်လို့မင်း သူတို့နဲ့အဲ့ဒီမုရှိရစ်အမျိုးသမီးတွေနဲ့မင်းကြီးကမလို့အီမန်ကနိမိတ်ကကယူလာတာကိုပြောတာပေါ့တချို့မျိုးသမီးတွေရှိတယ်နိကမလို့ခင်ဗျာအစ္စလာမ်နဲ့ဝင်လာပြီအဗ္ဒူလာရောက်အဗ္ဒူလာမရောက်မူဆာရောက်အီဆာရောက်မဟုတ်ဘူးအဲအားနဲ့တွေ့တော်မူနေဘူးသူကမွတ်စလင်ဖြစ်နေပြီစရကမွတ်စလင်ဘဝရောက်နေတယ်အဲ့ဒီအမျိုးသမီးကတော့ယူလိုက်တယ်ယူတယ်အဲ့ဒါသူကမုံနေတာလေ ارا مومن اتوا اے ای نو چالو اس کا سادنا لے لکھانا اس کا میں ہوئے لا رہا ہوں تو اس نام نے مگوئی کی پلٹے نیا اس نام کا دنا ہو ایک ڈبا میں نیم نے کا کا اس نام نے مگوئی چین تو کی رہے ارے ہلو دمی رہے چھے درو میں سے پیوٹ کی دیا ہوتی پیوٹ کی ہلو در ہمیوں دار کیا ہوتی ہے تو زنیا ارے بڑے زنما سیاما بڑیس پہمت ہوا آسٹریلیا میں တိုက်ရင်းနဲ့အဲ့မှာပေါ်ပြီးကြောင်းတက်ရင်းနဲ့ဆူဒန်ယမနီမျိုးသမီးတွေနဲ့နေရင်းနဲ့ယမနီနဲ့အာအစ္စရာအလ်အီမန်ယမန်ယမန်အဲကမန်ရဆရာဆန်ကပြီးတယ်အီမန်ဆိုတာယမန်ရဲ့အီမန်ကတိတ်ယမန်ရဲ့အီမန်အဲ့တော့ယမန်ဒီအမျိုးသမီးနဲ့သွားပြီးတော့တကယ်ကြီးဖြစ်တော့အဲ့ဒီအမျိုးသမီးနဲ့နေရင်းနဲ့အစ္စလာမ်ဘာသာလက်ခံသွားယောက်ျားမင်းမသိဘူးယောက်ျားမင်းမသိဘူးအစ္စလာမ်ဘာသာကိုအပြိုဘဝမှာလက်ခံတာ အဲ့ဒီကနေပြန်လာပြီးမှဒီမှာတက်ကူကြီးတစ်ခုမှသူကကြောင်းချီအမလုပ်ရင်းနဲ့မွတ်စလင်ကိုယူလိုက်တာအဲ့ဒီလာပြောတာပေါ့အဲ့ဒါပြောတော့အင်တာမုံမြတ်တာအဲဒီကတော့ဒီဆုံးပြီးကမှအစ္စလာမ်နဲ့ရုပ်ပြမဲလာလုပ်နေတာလေအားလုံးကဘာသာကြားတွေအတိုင်းနဲ့လုပ်နေတယ်ဆိုတော့တော်တော်ဝင်းနေစရာတော့ကုရ်အာန်ကအဲ့ဒါကိုဆိုတာဘာဖြစ်လို့လဲဆိုရင်သူ့ထဲမှာအီမာနီကိုသောယရနာမရှိဘူးအီမာနီကိုသောမရှိဘူး သူနဲ့ကျွန်တော်ကြားထဲမှာဘာချားနေလဲကိုယ်ကိုယ်ချားနေတယ်ကိုယ်ကိုယ်ကိုယ်ကိုယ်ကချားတာလေဘယ်လိုမှကောင်းစမ်းမရအဲအဇရတ်မောလာနာအလီဒါဆာပြောပြတယ်တာတာရီမျိုးတွေကအီမန်ဆိုတဲ့ကြီးကျယ်အီမန်ကအရင်ကြီးကျယ်ဘောနာရီမြတ်စွာဘုရားမရှိတယ်ဘုရားတို့ရိုးစားထဲဝင်နေမလားရိုးစားထဲဝင်နေမနေ့9နာရီခိုးတော့မပြက်အောင်ကိုစုလို့ရလဲပဲရိုးစားပါဇက်လည်းရေမဝင်အောင်ထိနေတယ် یہ جو ہے لفظ تعالیٰ کا یہ معاون ہے جناب ڈی روزہ آؤ کہیں گے اسلام ہی روزہ روزہ ارے ایمان جو رکھے ہیں ارے واہ رچو دے ہوں دیوار رچو رہو نوٹا سہے سے بھی ہو یا سہے سے دیوار جو بھی اسلام واہ جو منا اسلام واہ رچو لا الہ الا اللہ محمد رسول اللہ پڑھا رہے واہ رچو کرو ماں رچو کرو ماں رچو ماں تک تیرہ رچو اتا تیرہ نہیں جنرو ہے ارہ واہ چو تیرہ رحیمہ ایمان سنتے ہیں کیجئے نہیں جرنا مولانا علیہ صاحب کا وہ واقعہ لکھی آگے جانا کے جا مولانا علیہ صاحب کا میشی تک لگتا ہے تا تاری میں لے مسلم کو یہاں بہنا مسلم اتنا جائے سیر آنے آنے عبداللہ رو عبدالرحمن رو اٹھنے ہوگا جا رہا ہے بات سیر آئے جنہوں نے ہزار جنہوں نے حلو گیا جنہوں نے لیا ہوگا مسلم نے دیکھو گا راہ عبداللہ رو اٹھنے ہوگا အော်ဘာကြီးလဲပေါ့အဲ့ဒါရုပ်တရက်တော့ခံစားတော့တော့တော့သူတို့မျက်နှာပြက်သွားဒီရောက်ကိုရင်သူတို့မျက်နှာပြောင်းသွားအကြောင်းပြောင်းသွားပြုံးနေတဲ့မျက်နှာချက်ချင်းချင်းကြည့်ပြီးတော့မုန်းနေတာအဲ့တော့အဲ့ဒီလိုသာသာကြီးဖြစ်ပါလေပဲအမုန်းတွေကိုစဉ်းစားပတ်သက်ရှိအမုန်းတွေရှိတက္ကလက်တိုင်ဘူးကအရန်သူကအိရှိမင်းသားအိရှိမင်းသားရှင်မင်းရောပေါ့အိရှိမင်းသားတောကစားဖြစ်တာ

ဖြတ်သွားတဲ့အခါကျတော့ဟာဒီမှာအင်ရှင်မင်းသားတားထားတာမွတ်စလင်မပြတ်စေနဲ့ဒီမှာမွတ်စလင်ဖြတ်နေတယ်ဖြတ်ချင်းဖမ်းမောလာနာဂျမာတုဒ်ဒီအီရာနီကိုဖမ်းတယ်ဖမ်းပြီးမှတကလက်တဲ့ဦးရှိကိုခေါ်လာခေါ်လာတဲ့အခါကျတော့ခင်ဗျားတို့ကြောက်ဘူးသူမေးတာလေတကလက်တဲ့ဦးကတည်တယ်ဒါမွတ်စလင်ပဲတည်တဲ့အခါကျဘာမေးတာတည်ရဲ့ခွေးကလူတွေမပြတ်ဘူးဆိုတာတည်တယ်ခွေးကမပြတ်ဘူးလူကပြတ်တယ်ဆိုတာတည်တယ်ဒါကလေးကြောက်တယ်တည်တယ်မင်း မင်းကမြတ်သလားကိုယ်ကမြတ်သလားဆိုလူကပဲမြတ်တာပါကိုယ်မမြတ်ပါဘူးအဲ့ဒါပြီးပါအဲ့ဒါကိုသူကတန့်စလုပ်တဲ့အနေနဲ့တိတ်ခါချတဲ့အနေနဲ့ဘာလုပ်တာလဲမင်းကမွတ်စလင်လားမွတ်စလင်မင်းနာမည်ကျမလူတီးမိပြေစားတယ်ငါကွေးဒီမှာတောလိုက်တယ်မင်းရမြတ်သလားငါကွေးရတယ်မင်းရမြတ်သလားငါကွေးရမြတ်မင်းရမြတ်အဲ့တော့လက်ထက်မှာဒါ အဲ့ဒါခမရခွေးနဲ့ကြောက်ကပြတ်တယ်ဆိုဒီမှာပိုင်းလိုက်အကယ်ခမရခွေးကကြောက်တဲ့မြတ်ပါတယ်ဆိုတော့တက်တော့ချမ်းသာရရတော့မှာအမှန်ပဲဒါပေမဲ့ခွေးကလူတဲ့မြတ်ပါတယ်ကျွန်တော်တဲ့မြတ်ကျွန်တော်လည်းမှအီမန်ရှိတော့ဘလို့ခွေးကပြတ်တယ်လို့ပြောတယ်ဒါဆိုနာခတိနာရှုရီလောက်ရရောက်တော့စကားတစ်ခုပြောတယ်ကျုပ်ကအီမန်နဲ့တကွာအစ္စလာမ်နဲ့တကွာကျုပ်တည်သွားလို့ရှိရင်ကျုပ်ကခမရခွေးနဲ့ကျုပ်ပြန်နော် အကယ်၍ကျုပ်ကတိတ်ဆုံးသွားတဲ့ကောင်အီမန်ပါမသွားဘူးဆိုရင်ခမရခွေးကကျုပ်တက်ပြန်တယ်။တပလက်တိုင်မှုရဲ့နှလုံးသားခါသွားတယ်နှလုံးသားရဲ့ဖက်တဲ့စကားနှလုံးသားကိုကျုပ်သွားတယ်။ဟောအဲ့ဒီကဘာလဲတဲ့။အဲ့ဒီဟာရှိလို့ရှိရင်မင်းကဝေးတက်ပြန်ပြီးတော့အဲ့ဒါကိုရှိရင်ဝေးရမင်းတက်ပြန်။အဲ့ဒီဟာအီမန်အီမန်ဆိုတာရှင်းပြအီမန်ဆိုတာဒါအစ္စလာမ်ဆိုတာပါ။ရှင်းပြတဲ့အခါမှာတော့ကြ ။သဘောကျငါအိမ်ရှင်မင်းသားငါအဖေကနန်းငါအစ္စလာမ်သာသနာလက်ခံငါအသက်ခံငါအဖေဆုံးမတော်တယ်ငါမင်းဖြစ်တယ်မင်းသားရှိတာကြီးငါအစ္စလာမ်သာသနာလက်ခံအဲ့ဒီကနေပါသာသာဒီနေသူလည်းဆုံးသွားတယ်ဂျမာလူဒီမောလာနာဂျမာလူဒီအီရာနီလည်းဆုံးတယ်တားကိုလာခဲ့တာရရှိဒူဒီရရှိဒူဒီကိုမာခဲ့တာငါတေသွားလို့ရှိရင်အခုလက်ရှိတကလက်တန်ဦးဆိုင်ရှင်မင်းသားရှင်မင်းရဲ့

အဲ့ဒီမောလာနာဂျမာလူဒင်းအီရန်ရဲ့စကားလေးတက်ပါအဲ့တော့အီမန်ကဘယ်လောက်မြတ်အီမန်မရှိရင်အဲ့ဒီမိမဘယ်လောက်ချော့ချော့ဘယ်လောက်လှလာဘယ်လောက်ပဲဂုဏ်ရှိရှိဘယ်လောက်ပဲပညာတတ်ပါစေကုရ်အာန်ကဆိုဝါလာအမဒ်ခိုင်ရုမင်မုရှရီကာမူမင်မူမင်ဘာဒီငွေဝယ်ဆိုအမျိုးသမီးတယောက်အင်တာမချောမောလှပါအင်တာမတိတ်ခါရှိတဲ့အင်တာဂုဏ်ကြီးရှိတဲ့အင်တာ ထမ်းသာကောင်းတဲ့အဲ့ဒါပညာကြီးမြင့်မားတဲ့အမျိုးသမီးနဲ့ကျွမ်းမတယောက်ကသာမြတ်ဘာဖြစ်လို့အီမန်မြတ်ပါအဲ့တော့ဒီမှာကုရ်အာန်ကဘာဆိုလဲဆိုဝလာတန်ဒီဝလ်မုရှရီကာဟတ်တာယုံနေမင်းတို့တွေမုရှရီအမျိုးသမီးတွေအီမန်မယူလာတဲ့ကာလပတ်လို့သူတို့နဲ့မင်းတို့တွေနေကပညာကြီးမပြုတ်ကြလိမ့်မယ်မပါတာပြောရမှာကျွန်တော်တို့ထဲမှာဒါအစလေးအရှိကြီးလားကျွန်တော်တို့မလုပ်ပါဘူးအင်ရှာအလ္လာလုပ်မှာမဟုတ် နံပါတ်ဘူဇိုးတွေရှိတယ်ကျွန်တော်တို့ဒီမှာလည်းပတ်စံနည်းနည်းလေးချမ်းသာရင်သိုးသွားမော်နာလေးကစကားပြောတယ်မင်းတို့ဆင်းရဲနေတာကောင်းတယ်မင်းတို့ဆင်းရဲနေတာကောင်းတယ်ဆင်းရဲနေလို့ရှိရင်တော့အီမန်မထိခိုက်ဘူးချမ်းသာသွားတာကမ္ဘာနဲ့ဆက်လက်ဆံကမရှိတော့လားလက်ဖတ်ကိုအပ်ရှာရတယ်မင်းတို့ဆင်းရဲတော့မှမဆိုးရစာပါလေးဆင်းရဲတာဒါပေမဲ့ဝလာကိအပ်ရှာရတယ်အန်တုဆဒါလေးကမဒုညာ كما بسطت في بني اسرائيل منو تريد الدنيا يا يا بابا سوئی منو کیسی بولے میں بنی اسرائیل کسی جگہ کسی اوزا مشی گیا کاؤ کسی اوزا شیرا نے ارا ٹھارے تھا گیو والو پر آوے تو بس کسی اوزا نے رہتی اب ہم تین دن میں لوگ اور آپ مسلم آلو مسلم بھی ٹھیک ہے آگے آرام چھ ماسک والا آمدن ولا عمل مؤمن خير من مشرك ولو اعجبك دنيا قومين بعدي يودني بعدي شرا وي وي جو يودني يا بار خير او قوم من مشرك مشرك يودني ولو اعجبك اري مشرك يودني کافر يودني يا بلا بيچ سي يا قوم بلا بيچ سي يا قوم بلا بيچ يا ما سوي سي علي شي باس ادا لگا بعدي يودني تابعا باندھی باندھی جو ہے پھر ہوئے ہوئے ہوئے چھوڑ داخلے تھے میری بات میں چھو بازی ہے ان داخلہ بابی لوگ ایمان چاہ ایمان کا کمٹا پر ٹائنڈ آیا ہے تیری ہے ٹائنڈ آیا ایمان مشیر مقاو ایمان شیر مقاو اری دی ہے دی آیت کو مالے اللہ سے اچھے دنیا یہ تفسیر مزاری کا نوٹا شانی نظر کو یہ شانی نظر کا والد صحابہ کا وقت دنیا نے مالے عبداللہ بن روا حاضر یعنی جام خرابی متاثر ہوئما صحابہ طبقات تو یو یو یو شیخ کے پڑھما حضور زید بن حارثہ کمن کا صلی اللہ علیہ وسلم یہ بوئی ذاتا شیخ کے دورا بیرو بھی شہید کے لئے اللہ کہنا حضرت جعفر طیار حضرت علی ابو جی تو اللہ کہہ بیرو تکا کافر ہے کہ نا یم یار حضرت جعفر طیار شہید کے حضرت جعفر بھی اور شہید کے تھے لڑکی ابو جیتے لارا عبداللہ بن نوار نے لارا عبداللہ بن نوار نے شہید کے اللہ ایسی کو لے لے جنو بلوس کیا جنجہ وہ جیرو سے نے دوار جیرو سے نے دوار ہے کہا جوڑا کیوں کیا بھی ماری ہوئے آرہا جوڑا ماں مو تاثر نہیں آرہا یہ نوہ جنو مدی مو تاثر آگا سعودی آرہ کیا ماشی نے مجھے نا مو جوڑا ماشی 而你就讲莫大智慧，把地包谷都不容易，干嘛？莫咋弄的？你要干什么？在这里哈里萨，拉吉尔拉乌达勒，亚尔达亚，拉吉尔拉乌达勒，印尼奥斯隆带回家来，都是带回家来的呀，宝贝，都干了吧？把你记忆都烧干了，对吗？看来了吗？عبداللہ بن رواحہ رضی اللہ عنہ کیا ہوئی ارے جو ہے حضرت حضرت معاذ بن بن جبل رضی رضی اللہ اللہ تعالی تعالی تو یہ تھوڑی میں ابو عبیدہ جراح قبر ارے صاحب یروشلم مارو حضرت ابراہیم قبر حضرت قبر حضرت قبر حضرت علیہ السلام قبر کرو وہ والا ہے کیوں مکیون ہے حضرت موسا ہے قبر لو مکیون ہے یہ مقامی موسا ہے مقامی موسا میں قبر لو کیوں لو میاں وہ دوبارہ لے لشکے چھ جی بھی کے نیا لے لشکے وہ آتا انٹا کون لیا حضرت عبداللہ بن روا آگا کہ یہ تو یہ چما ہو جائے چما کرو میں یہ نہیں بھی یہ نہیں بھی لوگا نوزہ دیا رہا ہاں ہاں چما تمہارا میں سلو سمجھ یا ہوا ہے أنه قال أمة سوداء عبد الله بن رضاعة رواحة يؤتما كرومينه كفري ما كيف عليكم كما نسأل أصلا يجري وإن غضب عليها فلا طبعا فلا طبعا طبعا جاء يجري أو يجري يجري طبعا ثم فزع بالدرب يجري مكتور سوء برنا ثم يوم قال لنا يجري ثم قاتل النبي صلى الله عليه وسلم كما نكسر أصلا يوم ရောက်လာပြီးမှပြောပြကျွန်တော်ကျွန်တော်ရဲ့ပိုင်တဲ့ဂျုံမောက်ကျွန်တော်ရက်တဲ့အဲ့ဂျုံမောက်ရှိချင်းနေပြောပြမမအရာရအဘလာအဲ့ဂျုံမောက်ဘယ်လိုလဲပေါ့ရသော်ဆိုတော့ဒီအသက်ရှာအလ္လာဟ်လာအီလာဝါနရာဆူလ်လာအဲ့ဒီဂျုံမောက်အလ္လာဟ်တပါးရဲ့ဆင်ကြောင်းတဲ့သူကအီမန်ယူတာလာတယ်အတင်းနဲ့ပတ်သက်ပြီးကိုရောနဲ့ပတ်သက်ပြီးတော့အီမန်ယူလာတယ်ကိုရောဟာအလ္လာဟ်ရဲ့ဘာတဆူမရမဒန်ရမဇာန်ရောက်တိုင်းနဲ့ပူဇာထားတယ် not rewire, not Rukma, not Pasim Rukma. وتحسن الوضوء وضوء لك عمر للجمعة وتصلي نمازنا فقال هذه المؤمنة كما نسأل الله اے آدھی مومنہ دا ایمان چھے میں بوار ہے یہ جائے لیا دا ایمان چھے میں ایمان سورہ یہ راتو ماشی اور قال عبداللہ حضرت عبداللہ بن رواہ کا شوق ہے فوالذی باسکہ بالحق لا لا تکتوها ကျွန်တော်သူ့ကိုတကောင်းပြုလိုက်ပါဘာသာသောက်ပါလို့ကျွန်တော်သူ့ကိုတကောင်းပြုပြီးတော့ဒီမျိုးသမီးကိုကျွန်တော်နေကာလုပ်လိုက်ရှင်မောင်နေကာလုပ်လိုက်အီမန်ကြီးအဲ့တော့ဒီလိုပဲအာအဗ္ဒူလာဘင်ရာဝါဟာရဆီအလ္လာဟ်ကကျွန်တော်ပြောလိုက်တဲ့အခါကျနေကာလုပ်လိုက်တဲ့အခါကျလူတွေကလူတွေပဲလူတွေကတော့လူတွေပဲအမြဲတမ်းတော့မဟုတ်ဘူးအဲကောင်းတာဆယ်ခုလို့တစ်ခုလေးနဲ့မှမကြည့်နဲ့တစ်ခုလေးမှ بگاڑ یہ برباد کہتے کہ سو رہے وہ سیگو ہے مبیو سیگو کون ہے مبیو چلو ہاں ملیشیا بیان کا سرکار سے چھو نارا کے لیے بیان کا اور کشیا کا ہونا رہے بیان کہ کون احساس ہو نارا ہوتی ہے انہوں نے لینیا صاحب کیوں رہے سرگاہ ہی کون ہوتا رہے یہ کون ہے کہنے یعنی لوز اور رہا دکھے ٹیلے And جوشی میں سگاؤ پالا ہے

آزاد نگر میں آئی تھی بات ہی نہ کہا لو والا اور اس کے ماں بڑی آیت ہو جا وَلَا اللہ تیمان سے جو ماں دیا اللہ مشرق کھنیو تمہیں کیا ہو گئے اسا ہو یا تامیہ دے وَلَا عَجَبَتُمْ اری مشرق کھنیو تمہیں رہے بہلو کاؤں ہوں بہلو سو ایسا پہلو شیلی تامیہ دے ဦးကြီးမင်းများခင်ဗျာဒီနေရာမှာကျွန်တော်ဒီလောက်ပဲကြားလိုက်တယ်ရှေ့မှာဆက်ပြီးတော့ပြောစရာလေးတယ်ဝလာတုလ်ဘုလ်မုရှရီကီနဟတ်တာယူဘင်အဲ့ဒါကိုကျွန်တော်နောက်ပါဆက်နောက်ဘက်ကဖြစ်ချင်တော့ကတရီရဲ့နောက်ညကြီးဖြစ်ကတရီရဲ့ကတရီရဲ့နောက်ဖြစ်ညတညလုံးပြပါသက်လုပ်ကြပါအင်ရှာလာလုပ်အင်ရှာလာကျွန်တော်တို့အများကျွန်တော်သဘောကျတယ်အဲ့လိုညကောင်းတယ်နော်ပြီးသွားရောပြီးပြီးလို့ရှိရင် ကြည့်ပြီးလို့ရှိရင်ကျွန်တော်တို့ဘဝကိုလည်းစောင့်ကြပြီးပြီးသွားရင်ဘဝကိုဘယ်လိုပြီးစောင့်မှာလဲအဲ့ဒါလည်းကျွန်တော်တို့စဉ်းစားရမဇန်ကကျွန်တော်တို့ဘဝကိုပြောင်းဖို့လားရမဇန်ကဘာလုပ်ဖို့လားပြောင်းဘဝကိုပြောင်းတော့ဒီဘဝလေးကိုကောင်းတဲ့ဘက်ကိုပို့ပြီးတော့မိုက်တွင်းနဲ့တာလေးဆုံးကတိုင်ပြီးတော့ငါကောင်းအောင်လုပ်တော့တဲ့တတိချအဆိုးတွေအားလုံးဖြစ်တော့အကောင်းတွေအားလုံးကိုပို့ပြီးတော့လုပ်တော့ဒီတိုင်းစဉ်းစား پر رمضان نے واقع سنز آیا رمضان بھی ہیں بلو نہیں جا نماز گاجی بلو پا ادھیکار نماز میں گیا یہ دیا کنا نوما بیورا کھانے میں ٹائم آلے حضرت عمر بن خطاب رضی اللہ تعالی عنہ میمی یہ گورنر ہے جنہیں ٹائم ہوئی ساتو ان من اہم امورکم انی الصلاۃ نہ کھانا مینو یہ نہ کئی سارے آروں میں اکاؤنٹوں میں یہ بات ہونی نماز ان من اہم امور کو بھی اسفلا فمن ضيعها فهو فيما سواها اضيع لیکن وہ نماز لڑی جی وٹیا ہو اس کیا نے لو وٹیا اللہ وٹیا آرو وہ بھی رو کیا سیرے وہ بھی کیا سیرے နမတ်တော်မမှန်ရင်ကျန်တာတွေမမှန်နိုင်ဘူးအဲ့ဒါပြောတာအဲ့တော့ကျွန်တော်တို့ကအင်ရှာအလ္လာအားလုံးနှလုံးသားထဲမှာတခါလဲအဆတ်သမဏိစိတ်ကအာအာကြီးပဲနမတ်နားကြည့်တော့ငါတက်ပြီးဥလာနဲ့ဂျမအတ်နဲ့ဖောက်နေပါတခါလဲနေမကောင်းဖြစ်သွားတယ်နေမကောင်းအိမ်မှာပဲဖတ်လိုက်တာအဲ့ဒါပြဿနာမရှိဘူးအိမ်မှာဇနီးနေမကောင်းဖြစ်နေတဲ့ဈေးဝယ်ပြီးမဲ့အနာမှာ တခုတယောက်ကိုနားမှာဘူးမှမရှိဘူးအိမ်မှာပဲအိမ်မှာပဲပါတယ်မောလနာတပိစာပဲမောလနာမစီလာခါစာပဲကြောင်းလေးပို့တယ်ဟုတ်ကူဒီကကားတဲ့အိမ်မှာတဲ့ဇနီးနေမကောင်းဘူးဇနီးနေမကောင်းဘူးအိမ်ရဲ့ဇနီးရောကောင်းလားဇနီးကောင်းလားဇနီးကောင်းတယ်ခင်ဗျာတယောက်မှကောင်းမင်းဇနီးကောင်းတယ်ခင်ဗျာမနေ့ကလည်းညလေးချက်ပြုတ်ပြီးတော့ဘာမှမကောင်းဘူးခင်ဗျာအိမ်ကြီးကိုပြီးတော်ပြီးတော့ကိုယ်တိုင်ဆို ကိုယ်တိုင်မလျှော့ပါဘူးအကုန်လုံးဇနီးလျှော့ပေးမိဘဘသူတက်ပေးတာဇနီးမတက်ပေးတာအဲ့ကပေါ်မလေးကိုဇနီးခေါ်လာတာသူတက်ပေးတာဖြူဖြူလေးဒီလေးအင်းဒီလိုကြီးတော့ကလ်ဆီယာရဲ့ဘလောက်စေတနာဘလောက်ကြည့်ရကောင်းလဲတရားကိုတစ်ထည်ဝှက်လိုက်ပါလားဘုဘောအာမင်းတို့အမှန်နဲ့လို့မင်းတို့ရှော်ရတာပို့ရတာရေးလဲကုန်ရေးလဲကုန်တယ်ဆန်းစစ်ကြီးကပြောတာရေးထွေးတာပါမိထွေးတာပါ အောင်စားကြည့်ရသူဒီရေချွေတာကပြောတယ်မိချွေတာမိရောရောချွေတာကျွန်တော်နိုင်ငံပိုင်ဒါကျွန်တော်တို့နိုင်ငံကျွန်တော်တို့ကလပီးရလာတဲ့ကလာဒါကျွန်တော်တို့နိုင်ငံပတ်စပို့ကျွန်တော်တို့အဲ့ဒီစီစီရဲ့ကပြာရအောင်ဒီရှာမိခင်ရလို့လည်းရအောင်ကျွန်တော်တို့ဒီနိုင်ငံသားကျွန်တော်ဒီနိုင်ငံမှာမှာသစ္စာရှိကျွန်တော်ဒီနိုင်ငံရဲ့ဒီနေဒီအားလုံးကျွန်တော်သိတယ်ဒါကျွန်တော်တို့ရဲ့ညီပဲအဲ့လိုပဲခင်ဗျာသစ္စာရှိတာအဲ့တော့ ကျွန်တော်ကပြောတယ်ရင်းကုန်တယ်ဘောအဲ့တော့ခဏခဏတိတ်ကြီးတွေမပေးဘဲနဲ့လည်းချွေးတော်နာနေမယ်ဆလာမ်လေးကနာရင်းမွေးလေးကရင်းမွေးလေးပြီးသွားဗတိဘေးရတယ်တော့ဗျာရင်းမွေးလေးအဲ့တော့မိမအမြဲတမ်းဘေးရတယ်ပြီးတော့ပတ်ပေါ်တယ်ဒီနေ့အိမ်ကြီးကလည်းမြစ်သွားတယ်ထွက်လိုက်ပါတော့လုံကြီးဆိုကျွန်တော်ကမထွက်တာလေးပြီးတော့အဖေချင်းနဲ့ထည့်တယ်တော့ဆရာအញ្ញမညောတတ်တယ်အညောကအဲ့တော့အာရုံစေတာကြီးကကောင်းပါ جنرل مولوی اسماعیل خان بھی رکھ لیے اس ریرے ماں کفایت شیاری صورت بنا جاؤ چیرا کفایت شیاری یہاں کون ایسی آئی ہے صاحب خیر دوسری تیسری چوتھی یہاں کون ڈونے کو سے نہیں کو باتیں بھی لے لونے کو سے نہیں کو کفایت کفایت شیاری پس سمبلو کون لے یہ میرا یہاں کون کہا لے مولانا عبید اللہ خالد ကာမဘရကတုံလာတယ်မလားဒီလာပါတယ်ဘုရားပယ်ရီရတယ်ကြောက်ကြီးကြီးဝယ်သွားတယ်သူတပည့်တွေကမင်းလည်းဝယ်တယ်အဆောင်ပါကစ္စတန်မှာမရဒါအိန္ဒိယအဆောင်ကျွန်တော်တို့နေနေအဲ့ဆောင်တွေပေါ့ဒီကိုကြီးဖတ်လာအဲ့ဆောင်တွေမှာလာပါအဲ့တော့အိမ်ကမိမအောင်ကောင်းလာလို့ပေါ့အရာကိုဖြစ်ဖို့ပေါ့အရာကိုတနာဖို့ပေါ့သူကလည်းမနဲ့မိုးလေးရနေညပြီးတော့မပင်ပန်းမပင်ပန်းတအားပင်ပန်းပြီးတော့ အားလုံးချက်လက်ချက်ကိုတက်ကိုရှော်လက်ရှော်ပြီးဦးလက်တိုက်အားလုံးများလို့ကျွန်တော်တို့အိမ်ကပြန်သွားဟေးဘာချက်လဲဒီပြီလားဇက်ကတာပဲအလင်ရပြီလားစမုစာရပြီလားဒါပဲဘယ်တော့ပြေဝဖာရင်စားအဲ့ဒီအကောင်းတော့မပြောနိုင်ဘယ်တော့ပြေဝဖာလဲဆိုတော့ကောင်းတာလေးတော့မှတွန့်တူတယ်မပြောဘူးဇက်ကမိမတကာလေးဝေးတယ်ဓမ္မဆရာချီးရလာတယ် ရိုစာကြီးနဲ့အဲ့ဒါကိုပြောပါနဲ့ရိုစာကြီးကဘာတွေပြောလဲဖြစ်တယ်လို့ပြောတာစဘာပြတယ်ဟာဟုတ်ပါပဲအကုန်ပတ်တာတော့ကြည့်တယ်ယောက်ျားမိန်းမကိုဖြစ်တယ်လို့ပြောတာစဘာပြတယ်အတိဆောမှာရှိတယ်မိန်းမကိုတနာတဲ့အကြည့်နဲ့တစ်ခါကြည့်ရင်အလရာမတခါရတယ်ဟမ်တမန်တော်ဆရာဆရာကျင်ရတော်တွေရဲ့ဘလောက်သဘောခတ်ဘယ်တော့မှကျင်ရတွေကိုအော်ပြီးအော်ပြီးစကားမပြော ရှင်ရတော်တွေကိုရိုက်တာအဲ့ဒီတော့မှတွေ့ဘူးလားကြားဘူးလားဆရာတမန်တော်ပြစ်စရာဆိုတာရိုက်ကြားဘူးလားမရိုက်မိမဆိုတာရိုက်ရတာမိမဆိုတာရှေ့ရသူတို့အရာကိုကျွန်တော်တို့ကျေးဇူးရှင်တွေပဲကျေးဇူးရှင်တွေဟုတ်တယ်နော်မောလနာပြုဝါစာပြီမောလနာပြုဝါစာသိတာကိုလမအစ္စလမ်သာသနာပညာရှင်အွေးကြီးရုပ်အောင်ဆုံးသွားကြတယ်အလ္လာဟ်ကရက်ပြောတာရောက်တိုင်းနဲ့ကျွန်တော်သွားလို့ဆရာကြီးဆရာကြီးပြန်ယူမိမလေးဆေးုံရောက် မိမဆေးရောင်းတယ်မိမအဲ့ရလည်းလဲနေဆရာရဲ့လိုဘယ်လိုသမီးတွေချက်တယ်ပြုတ်တယ်ပွဲတဲ့ပုံရှင်ကိုရုပ်ရှင်လာမှာရုပ်ရှင်လာမှာအဲ့အဲ့တိုက်ပေါ်ရောက်သမီးတွေကိုညွှန်ကြားတယ်တော့မှဟိုကနေအဲ့ကသမီးဆရာကိုရုပ်ဆိုင်ရောဆရာကိုလည်းရုပ်ဆိုင်ကြတော့ဆရာအချိန်နဲ့ဆရာအင်းကြီးဝစားတွေပေးတာတွေချော်ပေးတော့ဟိုးဆေးရောမှာလဲနေတာဘိုးကနေတန်းပြီးတော့ညွှန်ကြားတယ်နားရောက်ကြ ဒါလေးဒါလေးကိုလုပ်ပြီးအဲ့တော့ဆရာကဘယ်လိုနေလဲဆိုအကျဉ်းကောင်းပွားတယ်ဒါလေးက तू तू မရှိဘူးဆိုတော့တို့ဘဝပဲ तू မရှိဘူးဆိုတော့တို့ဘဝရိုက်ပြန်သွားမယ်ရိုက်တော့တကယ်လည်းရိုက်သွားတယ်ကျွန်တော်တော့ပါသူသူနေသွားလို့ရှိရင်နောက်ပြီးမှကိုစဉ်းစားတယ်ညာတာရနေတာလည်းဒါကြီးကောင်းတဲ့ကိစ္စကိုသူအသက်ရှင်အောင်ကြားမအောင်သူကလုပ်ပြန်ကျွန်တော်ဇနီးလည်းကြားမနေပြီးပါဟမ်သူကလို့သူကအရင်ဆုံးတော့ဒါပြီးရင်တော့ သားသမီးတွေကသွားစင်းတတ်တာအရင်ဆုံးသူ့ပဲပြီးတော့မှသားသမီးအဲ့ဒါကျွန်တော်တို့ရဲ့လူဝတရားတွေလည်းပါပါအဲ့ဒါမတိတဲ့လူမဖြစ်သေးဘူးအဲ့ဒါမတိတဲ့လူမဖြစ်သေးဘူးလူရဲ့ဇယိုက်လူအတွေးဟောကျေးဇူးရှင်ဆိုတော့ဘယ်သူလဲတိတာမှာမြင်တတ်ပါကျေးဇူးတရားဘုခဏသိမ့်ရပိုင်တဲ့ကျေးဇူးအစ္စလာမလေးကျွန်တော်တို့ပြီးအစဉ်ပြေလာပိုင်ဆယ်ပြေပါလေဆယ်ပြေလာဘုရားဘာသာသိမ့်ပြီးတော့ဟုတ်တယ်နော်ဘုရားကောင်းကျေးဇူးရှင် အဲဘောဘကတွေကျေးဇူးရှိတယ်ကျေးဇူးရှိတယ်ဘာဖြစ်လို့လဲသူတို့ခိုင်းတာလက်စားဘာပဲဖြစ်ကျွန်တော်တို့ပြည်လေလားပြည်လေအဲကုန်းလေလာနေတဲ့ပိုက်ကနဲ့အင်းအားလုံးစီးပြီးဘယ်တော့အာမြင်တတ်ဖို့ဘယ်တော့မှကျေးဇူးကမ်းတဲ့စကားမပြောကျေးဇူးတရားသိကြည့်ပါနော်အဲ့ဒါကြောင့်ကျွန်တော်ကျေးဇူးရှိတယ်ကျေးဇူးသိတတ်ဖို့မြင်တတ်ဖို့အလားရှိမှသိတယ်ကျွန်တော်တို့ရံစာလာပြီးလို့ရှိတယ် တန်တိတ်တာထားပြီးပါပြီကျွန်တော်နမတ်ကိုအချို့အချိန်မှာညအရင်နောက်ကြတယ်အကြောင်းကြောင့်ကြောင့်တကယ်နမတ်မှာမလားဟွာပေါ့နောက်ကြနိုးစက်နေပြီနိုးစက်နေအပြီးတော့လားအပြီးတော့မှသွားပြီးကြိုင်အစ္စရာအစ္စရာမဖတ်လို့မရအစ္စရာမဖတ်လို့ရပြီးတော့အိတ်တော့ရှင်းတာဒီကိုယ်နိုင်ရှင်းနိုင်အိတ်တော့ဖရတ်တော်လာမှတော့ဖြစ်အောင်ပါမဖြစ်ဖြစ်တဲ့နေ့ကပါမတော်ဆအိတ်အိတ်မောကြလို့လာမလို့ပါနေအိတ်ကြော်သွားတယ် ہے آگے ناشتہ تیار ہے ناشتہ نہیں کرے گا ناشتہ ہم لوگ ہوا یہ تو بالو بات ہر نماز خان کا قزافہ میں فج نماز قزافہ میں سنن دن کا قزا فرض نماز قزا ادا بیما استغفار لو یا اللہ جو ایک دو بار مار لو میں استغفار لو بیما بھی پڑھو میں ناشتہ صاحب سا سا جی ناشتہ یا بلا مزہ بہت جی نے سے مجھے بلو အရင်ဆုံးအလ္လာဟ်ရှင်မတေကောင်ကျေးဇူးတင်တယ်နမတ်လေးပါတောင်းတော့ဆရာဆရာအလ္လာဟ်ရှင်မတေကောင်ဒီကျွန်တော်တို့ရဲ့ဘဝကြီးကိုပြောင်းနိုင်တယ်ဆိုတာကျွန်တော်အပါဘူးကျွန်တော်အာကောင်းတဲ့ဘက်ကိုပြောင်းနိုင်ကြဘူးအလ္လာဟ်တောက်ပြီးစွာအများကြီးမြတ်ပါစေဘုရားတို့ရဲ့ဒီကိုဘာလို့သာဝါရအလ္ဟမ်ဒူလာဒါဒီအာယတ်တော်တစ်ပိုက်ကြာသွားတယ်တစ်ပိုက်တစ်ပိုက်ဆိုတော့ဒါနဲ့သတ္တမြတ်နောက်ရဲ့အင်ရှာအလ္လာဟ်နိုင်တဲ့လောက်ပြီးပြောအင်ရှာအလ္လာဟ် اللهم صل على سيدنا محمد